ယနေ့1335နဲ့5ခု၄ခုက5ခုဖြစ်တော့နှစ်ဆန်းတည်းရဲ့လာလိုအားဖြင့်နောင်တကူလာဥရကူလာဇန်း14ရက်နနာတနာရီနဲ့45မိနစ်ဖြစ်တဲ့ကနေ့မနေ့ကမရဏဂုံ ဒိဋ္ဌသရဏဂုံတရားအပြီးသာကလေးနည်းနည်းလေးကြားနေလို့ဒီနေ့ထပ်ပြီးတော့ဟောရတယ်ဒီသံတရဆိုတော့ဒီနေ့လုံးမှာအစဆုံးနေ့တရားတွေနာသွားတာတရားတွေနာသွားတာနောက်ရနောက်ရတရားနာတရားချင်းသုံးအားထုတ်ကုသိုလ်ကောင်းမှုတွေပွားဖို့ရပါပဲ ယောဇာဗုဒ္ဓင်္ဇာဓမ္မင်္ဇာဗန်င်္ဇာတရမဏေတောသတ္တာရိယသစ္စာနိသမ္မာပညာယပတ္တိဒုက္ခံဒုက္ခသမုပ္ပါဒံဒုက္ခသစ္စာအခြင်းမံဒုက္ခံဒုက္ခသမုပ္ပါဒံဒုက္ခသစ္စာအတိယမံအရိယံအထင်ကြီးဓမ္မကံဒုက္ခပါသမဂာမိနံ ဧတံဟောတရဏံခေမံဧတံတရဏမုဒ္ဓမံဧတံတရဏမာဂမသဘာဒုက္ခပမုစတိယောစအရှင်ပုဂ္ဂိုလ်ဒီကဗုဒ္ဓင်္စသစ္စာလေးပါးတရားပြည့်ဉာဏ်မရခြင်းကို၎င်းဓမ္မင်းစတရားတော်များကို၎င်းသံဃင်းစသံဃာတော်များကို၎င်းသရဏံကိုယ်ဝေယဟူ၍တောသိကြ၏တရားတရားသံဃာ

ရဟန်းစာရသောကိုပါသောခုနတိသုံးတော်မြတ်စွာဘုရားဘာဂတဆော၆ပါးသောခုနတိသုံးတော်မြတ်စွာဘုရားအဲဘာဂတဆော၆ပါးသောခုနတိသုံးတော်မူသောတရားတော်သုတိပါဏစာရသောကိုပါသောခုနတိသုံးတော်မူသောသံဃာတော်ဆိုတဲ့အဲဒီဂုဏ်တော်တွေနဲ့တကွသိတဲ့သိတဲ့ပညာသိပြီးတော့ညီညွတ်သောအားဖြင့်ကိုယ်ဝယ်သိကြတာသုတ္တသရမဂုဏ်နဲ့ကိုယ်တိုင်တော့ခရတော့မတွေ့သေးဘူးတရားလည်းမတွေ့သေးဘူးသံဃာလည်းမတွေ့သေးဘူးအဲဒါဘိုးတနည်းပြီးရပါလိမ့် မနေ့ကဟောခဲ့တာဒိဋ္ဌတရဏဂုံနဲ့ဘုရားမြင်ပြီးအဲတရားမြင်ပြီးတော့ဘုရားမြင်တဲ့တရဏဂုံသတ္တာရီလေးပါးကုန်သောအရိယသစ္စာနှင့်အရိယသစ္စာတို့ကိုသမ္မပညာယမင်္ဂသာတိတော်အရိယမေပညာယံပတ္တိတွေ့မြင်၏အရိယသစ္စာလေးပါးအရိယမဉ္ဇဉ်ဖြင့်မြင်တယ် ။ဘာတွေလုံးဆိုဒုက္ခံသာဆင်းရဲဆင်းမှပြည့်သောဒုက္ခသစ္စာတရားကို၎င်းဒုက္ခသာသာသမုပ္ပါဒံဒုက္ခသစ္စာဤဒုက္ခသစ္စာကိုဖြစ်စေတတ်သော သမှုရသစ္စာတရားကို၎င်းဒုက္ခသာသာတေကမံဒုက္ခသစ္စာဤငြိမ်းဒုက္ခသစ္စာကိုလွန်မြောက်ရာဖြစ်သောနိရောဓသစ္စာတရားကို၎င်း အရိယံသတ္တိနိကမေကံအင်္ဂါ7ပါးနဲ့ပြည့်စုံသောသူစင်မြင့်မြတ်သောအရိယမေဟူသောမေဃသစ္စာတရားကို၎င်းဤပြီးသောသတ္တာရိသစ္စာနှင့်၄ပါးသောအရိယသစ္စာတို့ကိုအရိယတို့သိရသောအမှန်တရားတို့ကိုပတ္တိအရိယမေပညာဖြင့်တွေ့မြင်၏ဒုက္ခသစ္စာသမုဒယသစ္စာညောရသစ္စာမေဃသစ္စာသစ္စာ၄ပါးတရားအရိယမေပညာဖြင့်တွေ့တယ် အဲဒီအရိယာမေပညာဖြင့်တွေ့ဖို့မနေ့ကအချင်းချုပ်တော့ပြောပြီးပါပြီအရိယာမေပညာဖြင့်တွေ့ရအောင်လို့ရှိရဥပပါကမဲ့ဝိပဿနာမဲ့နဲ့ပြုပြီးတော့နေရဘာရှိရတယ်လဲဆိုရင်ဒုက္ခသစ္စာတရားတွေရှိရတယ်ဒုက္ခသစ္စာပရိညေယ ဒုက္ခသစ္စာဆင်းရဲဆင်းမှဖြစ်သောဒုက္ခသစ္စာတရားကိုပြိညင်းရံပိုင်းခြား၍သိရ၏ဒုက္ခသစ္စာတရားဆိုတာဝိပဿနာဉာဏ်ဖြင့်လည်းပိုင်းခြားပြီးတော့သိရမဲဉာဏ်ဖြင့်လည်းပိုင်းခြားပြီးတော့သိရအဲ့ဒါကဘာတွေတုန်းကမနေ့ကပြောခဲ့တာသုံတော့သုံးပြီဆိုတာတစ်ပိုင်းတစ်ပိုင်းချင်းပြောတော့တစ်စိတ်စီတစ်စိတ်စီတော့ပြည့်နေမျက်စိကမြင်တိုင်းမြင်တိုင်းဖြစ်ပေါ်နေတဲ့တရားတွေ ခန္ဓာ၅ပါးတရားပဲနေရပြောရင်ယုံအချင်းချင်းပါခြင်းယုံနဲ့နာနှစ်ပါးပဲမျက်စိကမြင်နေမြင်ယုံနဲ့နာနှစ်ပါးမျက်စိမြင်ရယုတ်ဒုက္ခမြင်ကနာဒုက္ခနာကကြားတိုင်းကြားတိုင်းနဲ့ယုံနာခန္ဓာပဲနှာခေါင်းကနာတိုင်းလျာရတာစားပြီးတိုင်းကိုယ်ကတွေ့ပြီးတိုင်းယုံနာယုံနာနှစ်ပါးကြီးတဲ့ စိတ်ဖြင့်စိတ်ကုသကကြံစီပြီးတော့ပြီးတိုင်းအဲ့ဒီမှာနည်းနည်းလေးမူလွဲသွားတယ်သူကနှလုံးသိရယုံနာမြာဟိုခြေတော်မှာရုပ်ဒုက္ခမှာမျက်စိမြင်ရရုပ်ဒုက္ခရှေ့ရနဲ့အတူမှတ်ပြီးတော့ရေးနာထားတယ်လို့ဒီနေ့ဘုန်းကြီးထားပြီးတော့ပြောရှေ့ရနဲ့မတူဘူးသူကသူ့ဘုရားထိုးနေတယ်မျက်စိမြင်ရရုပ်ဒုက္ခနားနဲ့ကြားရရုပ်ဒုက္ခရှေ့ရတော့နှစ်ခုနှစ်ခုကဒွါရနဲ့အာယုံ ဇွာနဲ့အာရုံတရားကြီးတဲ့ပဲနံတရားမပါဘူးမနောဓမ္မကကြတော့နှလုံးနှလုံးသိရယုံနာများနံပါတာဒီမှာယုတ်ကြည်တယ်မဟုတ်သိရဆိုရက်သိရတယ်ဆိုတဲ့တရားထဲမှာသိရတာကရုပ်တွေလည်းသိရတာပဲနာနေလည်းသိရတာပဲစိတ်ကူးရမှာရုပ်စိတ်ကူးမိတကရုပ်သိရတယ်နာစိတ်ကူးမိတကနာစိတ်ကူးနာကိုသိရဒါကြောင့်မို့ အဲနှလုံးနဲ့သိရတဲ့ဓမ္မယုတ်သဘောအာယုတ်အဲဒါကယုတ်ကြည်ရမဟုတ်နာလည်းပါလေယုံနာများနှလုံးသိရယုံနာမြတ်သိကနာဒုက္ခသိရတော့ပြင်နာတရားပါသိတာကတော့ယုံမပါဘူးနာဒုက္ခတရားပဲမြင်နိုင်ကြတဲ့ဓဝါ၆ပါးကဖြစ်ပေါ်နေတဲ့တရားတွေဒုက္ခသစ္စာတရားကြီးတွေပဲ အဲ့ဒါတွေသာမန်ပုဂ္ဂိုလ်ရဲ့အမြင်အားဖြင့်တော့ဒုက္ခဆင်းရဲတွေပဲလို့သင်ဖို့ခဲရင်ပါတယ်မတင်ဘူး။အိုမင်းတဲ့ပုဂ္ဂိုလ်တွေကိုယ်တဲ့ခါကြတော့ချင်းရင်မျက်စိကလည်းကြည့်လို့မကောင်းနားကလည်းနားထောင်လို့မကောင်းအဲနှာခေါင်းကလည်းနေရာမကျလျှာကလည်းရတာကောင်းကောင်းမင်းကြီးစစ်စစ်မဖြစ်ကိုယ်ကလည်းပဲတွေးကြည့်တယ်မကောင်းသိကူးလို့လည်းပဲစိတ်ကလည်းပဲ ဈေးကလို့တန်ဆန်းစွမ်းစားမဟုတ်ဆိုတော့ဘယ်ကမှနေရာမပြလို့သင်ရဲ့လို့သင်လာလည်းပဲရှိကောင်းရှိပါလိမ့်မယ်ဒါတော့မှလူလည်းလူလည်းထင်မှာမဟုတ်ဘူးဒီဟာနှလုံးသွင်းတဲ့ပုဂ္ဂိုလ်တွေမှထင်မှာအဲအိုမင်းစွန်းအိုမင်းစွန်းဖြစ်တဲ့အခါကျတော့အဲ့ဒါတွေတွေ့ရတယ်မနာမမကြမ်းမမနာပြတဲ့အခါကာလလည်းဒီတိုင်းပဲအဲဒီခါကာလကျသင်တယ်ဒီကနေ့ဆဲဆဲတွေဆိုရင်အဲ့ဒါသင်ရဲ့သင်တတ်တယ်ဒါလည်းတရားနှလုံးသွင်းတဲ့ပုဂ္ဂိုလ်မှာ တရားစိတ်ဝင်တဲ့ပုဂ္ဂိုလ်တွေကတော့အခုဆင်းရဲနေပေမဲ့တော့ကြာချမ်းသာအောင်မှာပဲဆိုပြီးနောက်နောက်ချမ်းသာရေးတွေကိုမျှော်လင့်တောင်းတပြီးတော့ချမ်းသာတွေကိုပဲတာယာနေတာအမြင်ကောင်းနေမြင်ရဖို့အကြကောင်းနေနာကောင်းနေစားကောင်းနေအတွေ့အထိကောင်းနေတွေ့ရဖို့စိတ်ကူးစဉ်းစားကြံပြီးတော့အကောင်းနေနဲ့ပြောနေဖို့အဲ့ဒါတွေပဲစိတ်ကူးပြီးတော့ချိန်ကုန်နေအကောင်းတွေကအများကြီးရှိနေလို့ထင်နေတယ်อืม အဲ့ဒါတွေကဓမ္မစင်စစ်ကတော့ဒီတဲ့အကောင်းနေမရှိဘူးတဲ့ဖြစ်ပြီးပြည့်နေတာပဲအဘိညာတံပတိပိဒနာတိနာဒုက္ခအဘိညာမပြတ်တံပတိပိဒနာတိနာမြင်းစေတော့အနေသဘောကြောင့်ဒုက္ခဆင်းရဲတရားတွေကြီးပဲဘယ်လို မပြတ်နှဲတဲ့နေတော့ဆိုတော့ပြစ်မှုဒါလည်းနှိမ့်ဆက်နေတယ်ပြစ်မှုကလည်းနှိမ့်ဆက်နေတယ်ပြစ်ပြီးပြစ်ပြစ်ပြီးပြစ်တာပါပဲပြစ်မှုကနှိမ့်ဆက်တယ်ဆိုတော့ဟိုကသူလည်းပါနဲ့လားသူကမျိုးတော့မဟုတ်ပါဘူးပြစ်ပြီးတော့ပြစ်သွားတာကိုပဲပြောတော့ပြစ်လိုက်ပြစ်လိုက်ပြစ်လိုက်ပြစ်လိုက်ရင်ဘာမှအာကိုကြမရှိဘူးဥပမာအားဖြင့်ကလေးတွေများပဲတွေနဲ့အိမ်ကလေးတွေပါကလေးတွေထောက်ကြတယ် မိုးရွာတဲ့အခါကာလဆိုလို့ရှိရင်အဲ့ဒီအင်္ဂလိပ်အခုဆောက်ခုပဲမိုးရွာခုပဲပြတ်သွားတာလေ။ဘာမှမကြောက်ဘူးဘာမှထိုင်ရတာမဟုတ်ဘူး။အဲ့ဒါလိုပဲအဲ့ဒါကမှတော့ကြာပါရဲ့ဥပမာပြကြမရှိတော့ပြရတယ်။ဟောပင်လယ်ကမ်းကြီးမှာတော့ပြန်နေရှိတယ်ဒီဥစ္စာတွေလည်းနည်းနည်းကမ်းကြီးမှာပုဂ္ဂိုလ်လေးတွေသူဟာသူတွင်းလေးတွေလောက်ကြပါလေလောက်ကြကြတဲ့ခါလို့ပြည့်တဲ့ခါပြည့် မာမကျေကျေဒီရတာမဟုတ်ဘူးဒါပေမဲ့လို့အဲ့ဒါကနာရီတော့အနည်းငယ်တော့ပြီးနေတယ်အခုဒီယုံနာနေကတော့စိတ်တစ်ချိန်လောက်စိတ်တစ်ချိန်လောက်မှာတစ်ခါတစ်ခါပြည့်နေတော့စိတ်တစ်ချိန်ကလည်းပဲများမြန်မာပြီးနေမျက်စိတမိတ်လျာတစ်ပြစ်ကအတွင်းမှာပဲသာဆိုရာအပြင်ဆိုရေတသိန်းအောင်ရှိတယ်ဆိုတာကိုတကယ်တော့မဟုတ်သေးကြရေပေါင်းတသိန်းအဲ့ဒါအများကြီးပဲ အခုသိပ္ပံဆရာတွေကလည်းတော်တော်တော့မီးလာတယ်ဒါလို့ဒါလို့မီးပြီးတော့ရောက်လာတယ်ဒါပြီးတော့မီးလေးတော်တော်တော့လိုပါသေးတယ်ဒါပေမဲ့လို့သူလည်းပဲဂရေကြီးတော်တော်များများတို့တခဏလေးပြင်မှာရုပ်တည်ဂရေတော်တော်များများပြည့်နေတာတို့တွေ့လာသိလာတယ်တော်တော်ဟန်ကြတော်တော်မီးလာတယ်အဲဒီတော့ခဏမစက်ဖြစ်ပြနေလို့တဲ့ဒီတရားတွေကဆင်းရဲကြီးတယ်ပဲနှိစ္စတာကြာမရှိဘူးဆိုတာကိုအဲဒါပိုင်းခြားပြီးတော့သိရမယ် ဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေသင်္ကညာကအထက်မှတ်တိုင်းမှတ်တိုင်းအာယုံလေးတွေကတကြည်ကြီးနဲ့ပြောင်းလာကြတယ်တွေ့ရ။မကောင်းနေတဲ့ခါဆိုရင်ဒီပြောင်းလာကြတယ်တွေ့ရတာ။ဒီသက်သာရဝင်မကြည့်ဘူး။ကြောက်စရာတွေပဲလို့လည်းထင်လာတာတဲ့။ကျုပ်ပုဂ္ဂိုလ်တွေထင်တယ်ကြောက်ဖို့ကြောက်လာတတ်တယ်လို့သူကအတလောက်အပြည့်မြန်တဲ့တရားတွေကိုပဲငါတို့ကိုလိုလုပ်နေရတာကိုသူ့ကိုစီကိုလုပ်ပြီးတော့လူအနေနဲ့ ပါရနေရမြင်ပြီးပြက်ကြားပြီးပြက်နားပြီးပြက်စားပြီးပြက်သတိပြီးပြက်သကုသနာကြားပြီးပြက်ခန္ဓာမစက်ပြက်နေတယ်ညာညာပါပြီနဲ့အဲ့ဒါပြည့်မြန်တဲ့တရားတွေကိုပဲငါပဲငါအဲ့ဒါဘလောက်ကျေပြီးနောက်ဘလောက်နေရအောင်မဲ့စသည်ဖြင့်အခိုင်ခန့်နေရရင်အားကိုးပြီးတော့နေကြတဲ့ခန္ဓာကိုယ်ကြီးရဝိပဿနာဉာဏ်နဲ့ခန္ဓာမစက်ပြည့်နေတာတွေတွေ့ရတော့ကြောက်เสียကောင်းတယ်ကြောက်เสียကောင်းတယ်ဆိုရင်ပညာပြည့်တယ် ကြောက်တဲ့သဘောဖြစ်ဘယ်ရညာပေါ့အပြည့်မြင်လာတယ်အာရိနောညာပေါ့ညင်းငွေလာတယ်ညင်းမြင်မှတော့ညင်းငွေတော့လာညင်းမမြင်သေးမညင်းငွေသေးဘူးဒီနေရာမှာအပြည့်မမြင်လို့ချင်းအဲ့ဒီနေရာပြောနေသေးတာတခြားနေရာသွားဖို့ရစိတ်မကူးသေးဘူးဒီနေရာမှာအပြည့်တင်မြင်လာပြီဘေးအန္တရာယ်ရှိနေတယ်ဆိုရင်မနေကျင်တော့နေပါအောင်ဆိုတော့တားလို့ကိုမရဘူးသွားကျင်တော့တာပဲညင်းငွေအဲ့ဒါလည်းပဲ ဝိယုံနာနဲ့ခဏမစက်ပြည့်နေတာကြီးတဲ့တွေ့ရတော့ဒီယုံနာနေဘာယာသိမ့်ပိုက်ပြီးတော့နေကျင်တော့ဘူးငါအနေနဲ့သမ်းပါလေကောင်းတဲ့အနေနဲ့ရဲတဲ့အနေနဲ့ဘာသိမ့်ပိုက်ပြီးတော့မထားလို့တော့ဘူးဒီတော့ကတော့မြင်နေတာရောကြားနေတာနားနေတာစားနေတာအကုန်လုံးပေါ်လေဓွားကြောက်ပါရရာကိုတွင်းကရောကိုပြင်းကရောမြဲတမ်းရှိနေတယ်လို့ထင်ရတယ်။ကောင်းတာလေးတွေတွေ့တဲ့အခါကောင်းနေတယ်လို့ထင်ရတယ်။ရတာသိရှိတယ်လို့ထင်ရတယ်။ငါပဲလို့ထင်ရတယ်အခုတော့ ခဏမစက်ပြည့်နေတာကြီးတဲ့ဆိုမြဲတာကလည်းမရှိနေတဲ့ပြည့်သားပြည့်ချမ်းသာတယ်လည်းပြောလို့ပြောလို့တာမဟုတ်ကြောက်ကြောက်တော့တာကြီးပြည့်ပြီးတော့ပုဂ္ဂိုလ်သတ္တဝါရဲ့လည်းလည်းဒီထဲမှာမရှိသူသဘောတည်းသူကသူပြည့်နေတယ်တွေ့ရတော့အဲဒီမှာညီးငွေ့တယ်ဒါတွေဘာသာသိမ့်ပိုက်ခြင်းမရှိတော့ရှိရလို့မပြောတော့ဘူးပြညီးငွေ့ညီးငွေ့တော့သွန့်လွတ်ခြင်းလာတယ်ဒါတွေကို ငါအနေနဲ့ပါသိကြရင်ထားကျင်တော့ဘူးအဲဆွလို့ကျင်တာတော့ဆွလို့နိုင်အောင်လို့အားထုတ်ရတယ်အားထုတ်တော့ဒီမှာဒုက္ခတွေတော်တော်များများတွေ့ပါတယ်ဆံခဲ့တာတွေတော်တော်များများတွေ့နိုင်လာတဲ့ခါကျတော့သင်္ခါရတွေလိလိရှုနိုင်တဲ့ရှင်တွေရောက်ဖြစ်ပြနေတဲ့သဘောတွေပြည့်ုံများပြည့်ုံများနဲ့လိလိရှုနိုင်တဲ့သင်္ခါရုပ္ပခာညာရောက်အဲဒီလိုဒုက္ခသစ္စာတရားတွေဝိပဿနာကပိုင်းခြားပြီးတော့သိရအဲဒီလိုသိပြီးတော့ အဲဒီမြင်မှုကြားမှုစားပြီးတော့ဒုက္ခသစ္စာတရားတွေတဏှာကိုပယ်ရမယ်တဲ့ပယ်ဆိုတာပြီးပြီးတာပြီးပဲနဲ့ပယ်တော့တာပါပဲမကောင်းတာပြီးရင်ကောင်းတယ်ထင်ပြီးตายရတာကြောက်တာပေါ့စားရနေပြီးကောင်းတယ်လို့ထင်ပြီးตายရနေတယ်မကောင်းမှပြီးပြီးပဲအဲဒါအဲဒါမตายရတော့လူတယောက်ကိုမိတ်ဆွေမှပြီးတော့ခင်မင်းနေတဲ့ငါအကျိုးဆောင်ရွက်နေတယ်တော့အောင်းမင်းကိုအကျိုးမဲ့လုပ်နေတာကိုသင်စကြတွေ့ရလို့ရှင်အဲ့ဒီလူပေါ်မှာ မိတ်ဆွေကောင်းမယ်ဆိုတဲ့အသည့်မှကြောက်သွားတယ်သူခင်မင်တော်ရာမှုကြောက်တာလူနှစ်ယောက်အမှန်ခင်မင်းနေတယ်အမှန်ခင်မင်းနေတဲ့ပုဂ္ဂိုလ်နှစ်ယောက်အဲဒါသူ့ရဲ့အပြစ်ကိုမြင်လို့ရှိရင်ဖြင့်အဲဒီခင်မင်းတော့ခင်မင်းတွေ့တာမှုဟာတာပြည့်တယ်သွားတာပဲအပြစ်မြင်တယ်တွေ့တာမှုဆိုတာကျင်းသွားတာဒါတော့မြင်နိုင်ကြတဲ့ဓဝါ၆ပါးကဖြစ်ပြနေတဲ့တရားတွေကိုလည်းများခဏမစဲပြည့်ပြီးတော့နေလို့ မြစ်သက်သာရပဲဘာမှမရှိဘူးဆိုတာကိုသိနေလို့ရှိရင်မြစ်သက်သာရမုဒ္ဒနာကျင်းတာပဲသမှုတရားသစ္စာကိုပယ်နေတာအဲဒီလိုပယ်ရမှာဝိပဿနာကျင်းခြင်းပယ်ပြီးတော့သွားတယ်အဲဒီတော့ပယ်လို့မရေရပြောခဲ့တယ်လည်းနောက်ဆုံးကြတော့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်တွေ့သွားတယ်အဲဒီလိုမျက်မှောက်တွေ့သွားလို့ရှိရင်ခုနအနိစ္စဒုက္ခအနတ္တပြည်ရာခိုင်မြဲသွားပထမက သူတိုင်းမှတိုင်းမိစ္ဆာဒုက္ခအနာတ္တသိနေပေမဲ့လည်းဝိပဿနာဉာဏ်မပြည့်စုံဘူးအရိယာမဲမရောက်ဘူးယုံနာသင်္ခါရဉာဏ်မရောက်သေးဘူးအဲမရောက်သေးပဲနဲ့ရနာနေလို့ရှိရင်တော်တော်ကြာတော့အဲဒီအနိစ္စဒုက္ခအနတ္တသိပြီမေ့မိန်သွားနိစ္စမြဲတဲ့နေရာချင်းသင်္ခါရတွေပေါ်လာချမ်းသာတဲ့နေရာချင်းသင်္ခါရတွေပေါ်လာအတ္တဇွဲကလည်းပြန်ပြီးတော့ပေါ်လာဒါဒီဘဝရင်းကိုပြန်ပြီးတော့ပေါ်နိုင်တယ်မခိုင်မြဲဘူး နောက်ဘဝတွေပြောကြတယ်နောက်ဘဝတော့ဒီကြကြပဲပြန်ပြီးတော့နိစ္စဒုက္ခအတ္တဆွဲပြီးညာဖြစ်နိုင်တယ်မမြဲဘူးတဲ့အဲအဲ့ဒါမမြဲတဲ့အတွက်လည်းပဲသူဘုရားတရားတန်ခါသဒ္ဒနာသုံးပါးကိုယ်ပဲမှုကလည်းမခိုင်မြဲဘူးအခုဝိပဿနာပြည့်စုံလို့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုအရိယာမဉာဏ်ဖြင့်တွေ့မြင်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကတော့အိစ္ဆရကနတာအသိဉာဏ်နဲ့ခိုင်မြဲသွားပြီဝိပန္နတာတရား တစ်သေးနဲ့နှစ်ပါးရှိနေဆနေဆဟုပညာဝိပန္နာကအမှမှားခြင်းသိဒ္ဓဝိပန္နာကအတိမှားခြင်းဒိဋ္ဌိဝိပန္နာကအမြင်မှားခြင်းသုံးခုမမြဲတာကိုမြဲတယ်လို့အမှမှားခြင်းမြဲတယ်လို့အတိမှားခြင်းမြဲတယ်လို့အမြင်မှားခြင်းဒီအသုံးခု အဲ့ဒီသုံးခုလုံးကိုသောတာပတိမေတ္တာပဲအနတ္တအတ္တမဟုတ်တဲ့သဘောတရားများတွေသူကဖြစ်ပြနေတဲ့သဘောတရားများအနတ္တယုံနာတရားများတွေအဲ့ဒါတွေအတ္တပဲသိရှင်နေတဲ့အကောင်ပဲလို့အမှန်မှားခြင်းပညာဥပ္ပန္နလားအသိမှားခြင်းသတိဥပ္ပန္နလားအမြင်မှားခြင်းအယူမှားခြင်းအဲ တိမာယအတိမာယစိတ္တဥပါဒနာမှားတာအတိမာယစိတ္တဥပါဒနာအမြင်မှားခြင်းယူမှားခြင်းဒိဋ္ဌိဥပါဒနာအဲဒညာဥပါဒနာစိတ္တဥပါဒနာဒိဋ္ဌိဥပါဒနာဒီကသုံးပါအဲ့ဒါလည်းပဲသောတာပတိမကအကျွမ်းမဲ့ပယ်သွားတယ်။ဒါကြောင့်သောတာပန်ပုဂ္ဂိုလ်ကမမြဲတာတွေကိုမြဲတယ်လို့ဆွဲလာခြင်းမဖြစ်ဘူး။ အတ္တမဟုတ်တဲ့ယုံနာတရားတွေကိုအတ္တကောင်သက်ကောင်ဟုတ်တဲ့နေရာချင်းသင်္ကေတလာမှုမရှိအမှုမှမမဲ့နေတဲ့အခါဆိုလို့ရှိရင်တော့သူများလိုပဲအတူတူပါပဲလို့သင်သင်ရရှိပါတယ်ဒါပေမဲ့လည်းနှလုံးသွင်းလိုက်သင်ရင်လိုက်လို့ရှိရင်ဝိပဿနာရှုတော့မှပြီးတဲ့အတိုင်းပဲစိတ်ဒီကြောင့်နဲ့လိစ္ဆာတရားတွေပဲဒုက္ခတွေပဲအနတ္တတွေပဲဆိုတာအပြန်ပြီးတော့ပေါ်လာအဲဒီကြည့်ပြီးပေါ်လာနောက်

အဲဒီယုံနာဆင်းရဲတရားတွေကိုပဲသမ်းသာနေရခြင်းသိနေတဲ့စိတ်ကစိတ်တောင်စိတ်တော်ဥပါလာတာအဲဒီမြင်နေကြတဲ့ဓဝါ၆ပါးပေါ်နေတဲ့ယုံနာတရားဆင်းရဲတွေကြီးရတယ်အဲဒီဆင်းရဲတွေကိုပဲသမ်းသာနေရခြင်းအမြင်အယူအစွဲလမ်းဖြစ်နေတာဒိဋ္ဌိဥပါလာတာသမ်းသာတယ်ဒီမှာစွဲလမ်း အရိယာမမြုပ်သေးရင်ဒီဆွဲတွေကတော့ရှိမှာပဲဆွဲတယ်ဆိုဆန္ဒဆန္ဒတွေရှင်းနေတာပညာပဲတော့မကောင်းဘူးပြောပြောတရားကဒုက္ခပဲဆင်းရဲတွေပဲဘယ်နဲ့ပြောနေနေသူကကောင်းတာတွေတော့ရှိတယ်လို့သူဆွဲလာနေသေးတာအရိယာမရောက်သွားလို့ရှိရင်အဲဒီဒုက္ခဒိဋ္ဌိဝိပန္နာကကျင်းတယ်ဒုက္ခဒိဋ္ဌိဝိပန္နာကချမ်းသာတယ်လို့အမြင်မှယူမှကျင်းတယ် အမှန်မှားတဲ့အပြီးမှားတော့မကင်းသေးဘူးချမ်းသာလို့သင်မှတ်တဲ့ပညာဥပါဒနာသောတာပန်မှာမကင်းဘူးချမ်းသာလို့သိပြီးတော့နေတဲ့စိတ်ဓာတ်ဝိပါဒနာဒါလေးကမကင်းဘူးကျွမ်းမနေတဲ့ခါတော့ကင်းတယ်မကျွမ်းမပဲနေတဲ့ခါကလည်းမကင်းဘူးဒါကြောင့်မို့သောတာပန်ကသူကချမ်းသာတဲ့အနေအချင်းသူကာမဂုဏ်အာယုန်နဲ့ပြောနေနေတာပဲမြတ်စွာဘုရားလည်းတဲ့က

မှမှားလာတာပညာဝိပ္ပန္နာလားအတိမှားလာစိတ္တဝိပ္ပန္နာလားအမြင်မှားအယူမှားလာဒိဋ္ဌိဝိပ္ပန္နာလားအဲဒီဝိပ္ပန္နာကသုံးပါးအဲဒီသုံးပါးတွေကလည်းဒိဋ္ဌိဝိပ္ပန္နာကအယူနေရာချင်းအစွဲလားအယူနေရာချင်းတော့မရှိဘူးဒါတော့ကျင်းတယ်အဲပညာဝိပ္ပန္နာကနဲ့စိတ္တဝိပ္ပန္နာကတော့သူကျန်တယ်ဒီဝိပ္ပန္နာက၄ပါးကျန်တယ်အဲဒီဝိပ္ပန္နတာ၄ပါးဘဒ္ဒဘာမှာကျမ်းနေ ။ဘာတွေတုံးဆိုလို့ရှိရင်ချမ်းသာတယ်လို့အမှန်အမှန်မှားတဲ့ပညာဥပ္ပန္နာကအစီမှားတဲ့သီလဥပ္ပန္နာကရှင်းနေတယ်သားပါတယ်လို့အမှန်မှားတဲ့ပညာဥပ္ပန္နာကအစီမှားတဲ့သီလဥပ္ပန္နာကဒါကကြားနေတယ်ကြားနေလို့ပဲသူကအဲလာပါခြင်းတယ်အောင်လည်းပြည်ပြင်ရင်းစင်းတယ်ဘာသာမြင့်တဲ့မှုလည်းဖြစ်တယ်ဒါရောဖြစ်သေးတာသို့တော်လည်းအယူအမြင်အားဖြင့်တော့ဆွဲလန်းတော့ဒီလိုမရှိဘူးတကယ်တော့လေစဉ်းစားလိုက်လို့ရှိရင် ကယ်ချမ်းသာတာမဟုတ်ဘူးဆိုတော့ပြန်ပေါ်လာတယ်သူကဖြစ်ပြနေတယ်တရားတွေတကယ်ချမ်းသာတာမဟုတ်ဘူးတကယ်လာပါတင်နေတာမဟုတ်ဘူးအတုပါမတင်နေတဲ့တရားတွေယုံရဆက်စုပ်ကြတရားတွေပဲဆိုတာစဉ်းစားလိုက်ရင်ပြန်ပေါ်လာမစဉ်းစားမဲနေလို့ရှိရင်တော့ဒါမြင်ရပဲပညာဥပါဒ်လို့သိတတ်ဥပါဒ်တွေနဲ့ချမ်းသာတယ်တင်နေတယ်ဒီလိုတင်နေသေးတာပဲလို့ အဲဒီတည်းမှာအဲဒုက္ခဆင်းရဲပဲလို့မှန်တိုင်းသိသွားတယ်ဖြင့်အမြင်မှအယူမှလုံးဝဆင်းပြီးတော့သွားတယ်အရိယာမဉာဏ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်တွေ့ပြီးသွားတဲ့အခါမြင်နိုင်ကြတဲ့ဓဝါ၆ပါးကပေါ်နေတဲ့တရားကြီး ဖြစ်ပြနေတဲ့တရားတွေဆင်းရဲကြီးတယ်ပဲအစတုန်းကချမ်းသာတယ်ဆိုတဲ့နေရာချင်းကောင်းတယ်ချမ်းသာတယ်ဒီလိုနေရာချင်းဆင်းရဲဆွဲလန်းလာတဲ့အခါအဲ့ဒီဆွဲလန်းနေတော့လုံးပြောက်သွားဆိုတော့မကျွမ်းမှာပဲနဲ့လွတ်နေတဲ့အခါမှာချမ်းသာနေရာချင်းဒါလိုမှမားတော့ကြံကြံနေသေးတာပဲချမ်းသာနေရာချင်းအဲပြီးနေတဲ့စိတ် သိတ္တဝိပန္နာကအပြီးမှားတော့သူကြားနေကြတာကတော့ရှိပါတယ်။ဒါမရှိလို့ရှိရင်ဉာဏ်နာဖြစ်တာပဲဉာဏ်နာကြတော့ဒါလေးကုန်ပြင်းတယ်။အဲအခုဘောဓဘာမှာသိတာကတော့အဲဒီညာနဲ့ပညာဝိပန္နာကနှစ်ပါးနဲ့သိတ္တဝိပန္နာကနှစ်ပါးအဲဒါချမ်းပြီးဒီမှာတစ်ပါး7ပါးသောဝိပန္နာကတွေကုန်ပြင်းတယ်။အဲဒီ7ပါးသောဝိပန္နာကတွေပြင်းနေတဲ့အတွက်ဒုက္ခသစ္စာလည်းအရိယမညာပြီး ပိုင်းပိုင်းခြားခြားတော့ပြီးသွားပြီဒုက္ခတွေဆင်းရဲတွေပဲတရားနေစဉ်းစားလိုက်ရင်ဆင်းရဲတွေပြန်ချင်းဝိပဿနာရှိရရင်လည်းဖြစ်ပြနေတဲ့တရားတွေဆင်းရဲတွေပြီးရဲပြန်ချင်းဒီဒီအပြည့်မြင်မပြောက်ဘူးအာမပြောက်တော့ဒါကြောင့်သမုဒိယသစ္စာတွေကအာမကောင်းတော့ဘူးဒီတုန်းကဆိုရင်သမုဒိယသစ္စာတွေကို ပုဂ္ဂိုလ်ခန္ဓာနဲ့စပြီးသိတဲ့ဆရာသာယာကြာနေရရင်တွဲရနေတာကြီး။ထိုင်နေရှိနေတာပဲအခုအရိယာမေရောက်လို့သောတာပန်ဖြစ်သွားတော့ရှင်အဲ့ဒါတော့မထိုင်နေဘူး။မစင်စားဘဲနဲ့တရားနေတဲ့အခါတော့သူဟာဒီမှမှုပါရမှုဆိုတာမှုတွေရှိနေသေးတာပါပဲ။ဒါပေမဲ့ပြန်နေစဉ်းစားလိုက်တဲ့အချိန်စဉ်းစားလိုက်တဲ့အပိုင်းမှာပါရကြာမရှိဘူးဆိုတာကတော့မြင်မြင်သွားတယ်။အဲ့ဒါပါရမှုတွေကျင်းတော့တော့ကျင်းသွားတယ်။အပယ်လေးပါးမှလွတ်မြောက်သွားတယ် ခုနဘဝတဲ့အကိုရှင်းမဲ့ဘဝတဲ့ဆင်းရဲတွေလည်းခါလဲကျင်းသွားတယ်အဲဒီလိုအကျိုးတွေရတော့တာမင်းကဒုက္ခပသမဂာမိနာမင်းကဒါလည်းပြောရတယ်မင်းကဟိုရင်းအရာပြောပြီးဒုက္ခပသမဂာမိနာဆင်းရဲဤငြိမ်းရာသို့ရောက်ကြောင်းဖြစ်တော်ဝါဆင်းရဲငြိမ်းရာသို့ရောက်စေတတ်သော အထင်ကြီးကအင်္ဂါ7ပါးရှိသောအရိယာမေကံစအရိယာအရိယာမေကံစအရိယာမေကို၎င်းအာရိယာရဲ့ပြညာသောမေဃသစ္စာကို၎င်းအဲပတ္တိကျွင်းနေသည်အရိယာမေဃသစ္စာလည်းပဲတွေ့မြင်တယ်ဘယ်လိုတွေ့တော့ဆိုလို့ရှိရင်နိဗ္ဗာန်တွေ့တော့အားဖြင့်တွေ့တာပဲမေခဏမှာနိဗ္ဗာန်ပဲအောင်ပြီးတယ်နိဗ္ဗာန်မှာတပါးချင်းဘာမှအာရုံမပြုဘူး သောတာပတိမဲ့လည်းနိဗ္ဗာန်အောင်ပြုတာဗราနိမဲ့နာနိမဲ့အရာဓမဲ့လည်းနိဗ္ဗာန်တခုတည်းအောင်ပြုတယ်ဒုက္ခသစ္စာတရားတွေဖြစ်တဲ့နေတဲ့တရားတွေအာယုံမပြုဘူးသမုဒယသစ္စာအာယုံမပြုဘူးအဲမေဃသစ္စာဆိုတဲ့မဂ္ဂင်7ပါးတရားတွေအာယုံမပြုဘူးအာယုံပြုကြည့်တာမဟုတ်ဘယ်လိုတော့ပြီးပြီးတော့ဆိုလို့ရှိရင်နိဗ္ဗာန်ကိုမြင်သောအားဖြင့်ပဲဉာဏ်သစ္စာတွေသိခြင်းသစ္စာပြီးတယ်ဒါကြောင့်အရိယာမဉာဏ်မြင်နိဗ္ဗာန်မြင်တဲ့အခါကာလမှာ သစ္စာလေးပါးကိုတရားနဲ့မြင်တယ်လို့ကျမ်းဂန်များဆိုထားတယ်။တရားနဲ့မြင်တယ်ဆိုတော့ဘယ်လိုမြင်တာတော့မိလေးခုမိလေးတိုင်းထွန်းတာဆိုတော့မြင်တာလားမိလုံးလေးလုံးမြင်လို့ဘယ်လိုမြင်ရတာလားဆိုလို့ဒီလိုတော့မဟုတ်ဘူးဆိုတာ။တစ်ခုမြင်တာနဲ့ကျန်တာသုံးခုလည်းပဲမြင်ရင်းမြင်ရင်းကိစ္စပြီးသွားတယ်။ဒါကိုသာရတာတွေကပြောတယ်။နိရောဓေအာရမဏတောသီတုကိစ္စတော ဒီတော်ဒီနိရောဓသစ္စာနဲ့အာရမဏတော်အာရုံတော်အားဖြင့်မြင်သည်နိရောဓနိဗ္ဗာန်တော်ကိုအာရုံပြုပြီးတော့ဒီကျမြင်လာပဲဒီကရနိဗ္ဗာန်နိဗ္ဗာန်ယုံနာသင်္ခါရငြိမ်းတဲ့သဘောတည်းကိုရောက်ပြီးတော့မျက်မှောက်တွေ့ပြီးတော့မြင်သွားတာဒါပေမဲ့လို့နိဗ္ဗာန်ကဟိုနာကနေတယ်ကိုကဒီနာကနေတယ်ဒီလိုတော့မဟုတ်ဘူးနိဗ္ဗာန်နဲ့ကိုယ်နဲ့တပေါင်းနဲ့လို့ဖြစ်ပြီးတော့တွေ့သွားတာယုံနာသင်္ခါရတွေသုံးငြိမ်းသွားတာကိုယ်ပါတခါနဲ့အကုန်လုံးငြိမ်းသွားတယ်လို့

ဒုက္ခဆင်းရဲပဲလို့ဒီချင်းကိစ္စလည်းပြီးသွားပြီ။ဘာကြောင့်လို့ဆိုရင်ယုံနာသင်္ခါရချုပ်ငိမ့်တဲ့နိဗ္ဗာန်ကိုသိတဲ့ဖြင့်ချုပ်ငိမ့်တာအကောင်းဆုံးကိုပြီးတော့ဖြစ်ပြတဲ့ယုံနာတွေကဆင်းရဲတွေပဲတော့မကောင်းတာတွေပဲလို့ဘယ်နဲ့နဲ့နဲ့ပြီးနိုင်ပြီအစဉ်းစားလို့ရှိရင်ပြီးနိုင်လို့လားပဲ။ဥပမာအားဖြင့်အခုလိုနေဘူးတဲ့အခါကလားနေဘူးတဲ့ကလားနေဘူးတဲ့ကလားတော့သိပ္ပံရိပ်ကလေးရောက်လို့ရှိရင် အေးတယ်လို့သိရတာပေါ့နေဘူးတဲ့တော့အေးတာပေါ့ဒါနဲ့သိမရိတ်ကနေပြီးတော့တိုက်ရိတ်ကျော်ရောက်လာလို့ရှိရင်ဟောဒီနေရာကပူအေးရဆိုတာသိရတိုက်ရိတ်မှလည်းပဲတိုက်ကအထက်ထတင်နေဆိုတော့အောက်ထအောက်ဆုံးထအဲဒါနဲ့အေးတဲ့နေရာရောက်သွားတဲ့အခါကျလို့ရှိရင်အဲဒီမှာအေးလို့တခါလေချမ်းမလို့တော့ပြရတယ်အေးအဲ့ဒါတွေ့ရတယ်လေလေးရတယ်တိုက်တော့အေး ဒါအေးဆုံးနေရာတွေ့ရအေးဆုံးနေရာတွေ့ရတော့ပြန်စဉ်းစားလိုက်လို့ရှိရင်ရှိကတိုက်အရေးမှနေတော့ကလည်းပဲအေးတယ်လို့ဆိုရတာဒါမှလည်းသိအေးကြီးမဟုတ်သေးဘူးစစ်ပင်ရိတ်တုန်းကလည်းအေးတယ်လို့ထင်ရတာအေးကြီးမဟုတ်သေးဘူးတော်တော်ပူရတာအဲနေဘူးတဲ့နေရာကတော့ပူဆုံးအဲ့ဒါလိုပဲရှိကဝိပဿနာရှုစဉ်တုန်းကရှုနေရတဲ့သဘောတရားတွေသင်ရတယ်ပဲအဲယုံနာသင်္ခါရရှုရင်းတဲ့သဘောဟာ အင်းကြီးတာပဲအဲဒီမှာယုံနာသင်္ခါယုံနာသင်္ခါရတွေဖြစ်ဖြစ်တွေရှိလို့ဝိပဿနာရှိလို့ဝိပဿနာဉာဏ်တွေရတော့သူကအစအကောင်းကောင်းတယ်လို့ထင်ရတယ်အတိကောင်းနေတာပဲဒီလိုတဲ့ဘောတွေကိုကျောင်းညာမစရာပဲနဲ့သူကသူပြီးပြီးသွားနေတာလေအနာတိကောင်းလေးတွေဖြစ်နေတော့အဲ့ဒါလေးတွေကသာယာစရာလိုလိုဖြစ်နေအခုယုံနာသင်္ခါရငြင်းတဲ့နိဗ္ဗာန်တွေ့လိုက်တော့အဲ့ဒါတွေကလည်းဖြစ်ပြနေတာပဲဟိုဖြစ်တဲ့မှာတော့ဒီရပဲအဲ သိမွေးပြီးတော့ဒီလေးတွေပြီးရဲ့ပြီးရဲ့ပြီးရဲ့ဆိုဒီလေးတွေပြီးလိုက်ကြောက်တယ်ပြီးလိုက်ကြောက်တယ်ပြီးလိုက်ကြောက်တယ်အဲ့ဒါလေးတွေဒီလိုတော့တွေးရနေတော့နေတာပဲချမ်းသာတယ်ယုံနာသင်္ခါရငြင်းရတာနေပြီးတော့ငြင်းတာနဲ့နှိုင်းရှင်ကြည့်လိုက်ရင်တော့အဲ့ဒီလိုပြီးလိုက်ကြောက်တယ်ပြီးလိုက်ကြောက်တယ်ကလည်းဖြစ်ပြနေတာဟိုဆိုတာဒါတွေကဆင်းရဲပဲဆိုတာသိရတယ်အဲ့ဒီကကြားနဲ့ယုံနာတွေကတော့အမှန်တရားကြားပါလေဆင်းရဲတွေကဖြစ်ပြန်တယ်ကြားတယ်အဲဒီဒုက္ခဝေဒနာတွေဆိုတာတော့ခုနနေကိုယ်တည်းကလိုပဲဆင်းရဲဆုံးပဲမကောင်းဆုံးပဲ အဲ့ဒါတွေပြန်ပြီးတော့နေတယ်ဒါကြောင့်ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုအေးဆုံးအကောင်းဆုံးအငြိမ်းဆုံးရောက်တွေ့တဲ့ခြင်းတဲ့ရှိကဖြစ်လိုက်ပြလိုက်နဲ့မငြိမ်းတဲ့တရားတွေဆင်းရဲတွေပဲဆိုတာဉာဏ်နဲ့စဉ်းစားပြီးတော့မြင်နိုင်တယ်အဲ့ဒါတွေကမကောင်းဘူးယုံနာသင်္ခါရငြိမ်းနေတာဒီပင်နဲ့ကောင်းတာပဲလို့သဘောပေါက်တယ်ဒါကြောင့်ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်မျက်မှောက်တွေ့တာနဲ့ ဒုက္ခသစ္စာဆင်းရဲတရားတွေပိုင်းခြားသိခြင်းကိစ္စလည်းပြီးသွားတယ်ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်တွေ့တာနဲ့ဘောဖြစ်ပြနေတဲ့တရားတွေကဘာမှသာယာစရာမရှိဘူးဆိုတော့အဲ့ဒီမှာသာယာမှုတဏှာလည်းပယ်ခြင်းကိစ္စပြီးသွားတယ်အဲ့ဒီတော့ဒီနှုန်းကတော့အဲ့ဒီဖြစ်ပြနေတာတွေကောင်းတာကိုခုပရိပုဂ္ဂိုလ်တွေမှာမြင်လိုက်ကြားလိုက်နဲ့ဖြစ်ပြနေတာတွေကောင်းတယ်ထင်လို့မြင်ကောင်းနေလိုက်ရှားပြီးတော့ကြည့်အကြားကောင်းနေရှားပြီးတော့ကြည့်အနာကောင်းနေစားကောင်းနေရှားပြီးတော့ကျွေးလုံနေရတာအတွေ့အထိကောင်းနေပြောင်းလို့ စိတ်ကူးကောင်းနေဖြစ်အောင်လို့စိတ်ကူးအဲ့ဒါတွေကကောင်းနေမှပြီးတော့ကိုလိုက်နေတာအဲယုံနာသင်္ခါရငင်းတဲ့နိဗ္ဗာန်တွေ့လိုက်တော့အဲ့ဒါတွေကဘာမှကောင်းတဲ့တရားတွေမဟုတ်ဘူးဆင်းရဲတွေကြီးတယ်ပဲဆိုတာပြီးတော့အဲ့ဒီအဲ့ဒီတရားတွေအဲ့ဒီမြင်ရတာတွေကြားရတာတွေအကြိသိနေရတာတွေကမြစ်သက်သားရကြမရှိဘူးဆိုတာသိတဲ့တည်းမြစ်သက်သားမှုမဖြစ်ဘူးဒနာပဲပြီးပယ်ရင်းစားပြီးရဲ့အဲဒနာကိုပယ်ရင်းစားပြီးသမှုရ ဒုမယသစ္စာပင်ကိစ္စလည်းပြီးသွားပြီတဲ့ပြီးတော့မေဃသစ္စာကမေဃဖြစ်ပါတရားမိမိတဏ္ဍာဖြစ်တာကိုနိဗ္ဗာန်ယုံနာသင်္ခါရရင်းတဲ့နိဗ္ဗာန်အာရုံပြုဖြစ်တာမိမိတဏ္ဍာဖြစ်သွားတော့သမာဓိဋ္ဌိမှန်စွာမြင်ခြင်းသမာသင်္ကပ္ပမှန်စွာကြံခြင်းသမာဝါစာမှန်စွာပြောခြင်းသမာကမ္မန္တမှန်စွာပြုခြင်းသမာအပြုမှန်စွာသမွေးခြင်းသမာဝါယမမှန်စွာအထုခြင်းသမာသတိမှန်စွာမှရခြင်းသမာသမာဓိမှန်စွာစွဲ့တည်ခြင်းဆိုတဲ့မဂ္ဂင်ပါတရားတွေ ကိုယ်တဏ္ဍာဖြစ်သွားတာပဲပြန်စဉ်းစားရင်ပေါ်လာပေါ့အယုနာသင်္ခါရငြင်းသင်္ခါကာလတုန်းကယုနာသင်္ခါရတကယ်ငြင်းတာကိုအမှန်တိုင်းတွေ့သွားတာပဲဒါကြောင့်သမာဓိရှိအမှန်တိုင်းမြင်သွားတာတဲ့ဒီကဝိပဿနာရှင်းစဉ်ကလည်းမတိုင်းမတိုင်းဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နဲ့အနိစ္စဒုက္ခအနတ္တတရားတွေမြင်မြင်ပြီးသိပြီးတာလေအဲဒါလေးလည်းသမာဓိရှိမှန်စွာသိတာလားပါပဲဝိပဿနာသမာဓိရှိတာကတော့ဖြစ်ပြမခြင်းဘူးအခုယုနာသင်္ခါရငြင်းတဲ့နိဗ္ဗာန်ကို မှာရဲမှာရဲနဲ့ဖြစ်တဲ့ဒီပြင်းပြင်းနဲ့နောက်ဆုံးမှာယူခဲ့ရတယ်လို့တခါလဲသိရအာရုံပဲပြီးတဲ့စေရယုနာသင်္ခါရငြင်းရာကိုဆက်ရောက်ပြီးတော့သွားတာငြင်းတဲ့သဘောလေးတွေ့သွားတာအမှန်မြင်တာပဲအမှန်တန်ယုနာသင်္ခါရငြင်းတကယ်ငြင်းလို့ငြင်းတယ်လို့မြင်တာမငြင်းမဲနဲ့စိတ်ကူးပြီးတော့ယူတာမဟုတ်ဘူးလူတချို့မငြင်းမဲနဲ့စိတ်ကူးပြီးတော့နိဗ္ဗာန်အာရုံပြုပြီးတော့ဒီလိုတရားအထုတ်ကြတာကြီးကြီးတယ်ဒါတွေက ဘူးသူကနည်းတဲ့ပုဂ္ဂိုလ်တွေပဲယုံကြည်တာပါယုံကြည်ကြလည်းမရှိပါဘူးဆိုတော့ပြည့်လည်းပြည့်တာမဟုတ်ဘူးအဲတရားနာနေတဲ့အခါတို့တရားနှလုံးသွင်းနေတဲ့အခါတို့ဟိုအဲဒီလိုခါတွေပေါ့လေအလို့ခါကာလတွေမှာလောဘမဖြစ်တာအာရုံပြုပြီးလောဘငြိမ်းနေတာနှိပ်ပါမယ်ဆိုပြီးတော့ဒီလိုနှလုံးသွင်းတာဒါကတကယ်ကြီးနာမှာမဟုတ်ပဲတော့ကြာလောဘတွေပြည့်မှုပါပဲဆိုတော့ပြင့်ပါပဲအဲဒေါသအဓိကမရှိဘူးဒေါသဆိုတာက သိစိုးစရာကြီးတဲ့ကံမှာဒေါသဖြစ်တာပဲဒီနေ့လုံးလည်းသိစိုးစရာမရှိဒေါသဆိုတာဘယ်ဖြစ်မလဲအဲ့ဒါနဲ့ဒေါသငြိမ်းတယ်လို့ဆိုလို့ပဲဖြစ်တယ်မဖြစ်ဘူးဒေါသဒေါသဖြစ်တယ်ကြီးဖြစ်တာပဲအဲဒီစိုးစရာအာယုန်နဲ့မတွေ့သေးဘူးစိတ်နဲ့ဆိုသေးဘူးဒီစိုးစရာအာယုန်နဲ့တွေ့ရင်အဲဒီစိုးတာပဲဒေါသဆိုတာဖြစ်တာဒါငြိမ်းတာမဟုတ်ဘူးအဲဒီလိုတခဏငြိမ်းနေတာနိဗ္ဗာန်မဟုတ်ဘူးဒါတွေကနိဗ္ဗာန်စိတ်ကတကယ်ကိုငြိမ်းရတာတကယ်ကိုဖြစ်မဖြစ်ပေါ်နိုင်မဲနဲ့ဒါလည်းငြိမ်းတာသောတာပတိမဖြစ်ငြိမ်းသွားတယ်ဆိုရင် ပုဂ္ဂိုလ်တ attva နေရာချင်းဆွဲလန်းတဲ့တက္ကာဒိဋ္ဌိခါရင်းကြီးတော့ဆွဲလန်းမဖြစ်တော့ဘူးဘယ်တော့မှမဖြစ်ဘူးဝိသိကိစ္စရဲ့တရားတရားနဲ့စပြီးယုံမှမှုဘယ်တော့မှမဖြစ်ဘူးဒါလည်းခိုင်ခိုင်မြဲမြဲတူတာဖြစ်အပေလေးပါးကြားတော့တဲ့အကုသိုလ်ကံနေဒါကလည်းငြိမ့်သွားတာအကုသိုလ်တွေသူမလုပ်တော့ဘူးဘယ်နည်းနဲ့မှမလုပ်တော့ဘူးဘသူကတိုက်တွန်းတော့ဘသူကခိုင်ခိုင်လို့မလုပ်ဘူးလုပ်ရှင်တဲ့စိတ်ကိုမရှိဘူးအကုသိုလ်တွေစိတ်တွေမလုပ်နိုင်တော့ဘူးအဲဒီလိုငြိမ့်သွားအဲဒါကြောင့် ယုံနာသင်္ခါရကိလေသာတွေယုံနာသင်္ခါရတွေတကယ်ငြင်းတဲ့သဘောကိုသိမြင်တဲ့ဥစ္စာကသမာဓိတည်းအဲဒီငြင်းတဲ့သဘောဆက်ရောက်တဲ့ခါကလည်းဒီသမာဓိတွေကကိုယ်သာဖြစ်သွားတာပဲအဲဒီအာယုန်ကြီးစိတ်ညှို့ပြီးတော့သွားတာသမာသင်္ကပ္ပအဲအာယုန်ပေါ်စိတ်ကတက်တယ်ပြီးတော့သွားတဲ့သဘောသမာသင်္ကပ္ပသူလည်းပါလာတယ်အဲဒီအာယုန်ပေါ်မတက်ဘဲနဲ့အဲဒီငြင်းတဲ့သဘောကိုသိမြင်မှုမဖြစ်နိုင်ဘူးအဲအာယုန်ကြီးကိုတက်သွားတဲ့သဘောပြုတ်တဲ့ဆိုတာလည်းနှမ်းတက်သွားတယ်ရောက်သွားတယ် အဲဒီရောက်သွားတာငါသာလည်းတွေ့ရတယ်။အမာရိတိသမာသင်္ကပ္ပတွေ့ရတယ်။အဲဒီထိုက်တာအခုကြောင့်ညမဆက်ရတော့လည်းပဲသမာဝါယာမရှိကမမန္တငါအာထုလာခဲ့လို့အဲဒီအာယုံကိုသိရမြင်အောင်အာထုမှုကိစ္စပြင်းလာတယ်မှာပါလာသမာဝါယာမလည်းရှိတယ်။သမာတတိအဲဒီမှာမှတ်ရတဲ့တတိလေးလည်းရှိတာ။သမာသမာဓိအဲ့ဒီငြင်းတဲ့သဘောထဲမှာသူ့ရဲ့ကြည်မှုတွေကပ်ပြီးတော့အယုံနဲ့စိတ်နဲ့ကလည်းကပ်ပြီးတော့သွားတဲ့သဘောဒါလည်းရှိတယ်။အဲ့ဒီက၅ပါးနောက် သမ္မာဝါစာတဲ့အဲဒီလိုသိရင်အချိန်ကစပြီးတော့မိစ္ဆာဝါစာတွေမပြောနိုင်တော့ဘူးတဲ့လင်းကြီးပြောဆိုခြင်းစရှိတယ်မကောင်းမကောင်းတဲ့စကားတွေမပြောနိုင်တော့ဘူးဒါငြိမ့်သွားပြီသမ္မာဝါစာပြုသမ္မာကမ္မန္တသူတစ်ပါးတဲ့ကိုသာချင်းစရှိတော့မကောင်းမှုအကုသိုလ်တွေတဲ့မလုံးနိုင်တော့ဘူးသမ္မာကမ္မန္တကိုယ်တဏ္ဍမရှိတာရှိတာစဉ်းစားကြည့်ရင်ပေါ်နေတာဘောဒါမလိမ်နိုင်တော့ဘူးမတတ်နိုင်တော့ဘူးသူကသူပေါ်နေတာသမ္မာအာဇီဝမတရားသဖြင့် စာရေးတော်ရေးအတွက်ဒီကြည့်ကြမှုတွေအသုံးဆောင်တွေရှာမှုတွေအာမိစ္ဆာအဇီဝတွေခေါ်တယ်မတရားခြင်းရှာတယ်မိစ္ဆာအဇီဝအဲ့ဒါတွေမလုံနိုင်တော့ဘူးတဲ့တရားသဖြင့်သာလည်းဒီကြာမိပြီးတော့သုံးဆောင်နေအဲ့ဒါသမာအာဇီဝလည်းကုသနာမဖြစ်နိုင်ဘူးဆိုတာပြီးတယ်စဉ်းစားကြည့်ရင်ကဒီလိုဥစ္စာဖြစ်နိုင်ရဲ့လားစဉ်းစားကြည့်ရင်မဖြစ်နိုင်ဘူးဆိုတာသူကသင်ကြားအဲဒါကြောင့်အဲဒီသီလမဲ့ခင်သုံးပါးလည်းပြည့်စုံတယ်တဲ့နိဗ္ဗာန်အာယုံပြုပြီးပြည့်လိုက်တာနဲ့ အဲဒီမဂ္ဂင်7ပါးလည်းတခါလည်းပြည့်စုံပြီးတော့သွားတာမဂ္ဂင်7ပါးပွားမှုမိမိသာနာပြည့်အောင်ပွားမှုတခါလည်းပြည့်စုံသွားဒီထိုက်တာမှလည်းပြည့်သွားတယ်အဲဒါကြောင့်မဂ္ဂင်7ပါးလည်းဒီကိုလေးတော့ဆိုကြအောင်လေဆိုလည်းနှုတ်တဲ့ရနေမှာပါဓမ္မစကြာတရားတွေပြည့်တာရသမ္မာဒိဋ္ဌိမှန်စွာမြင်ခြင်းသမ္မာဒိဋ္ဌိမှန်စွာမြင်ခြင်း မမသင်္ကပ္ပမှန်စွာကြံ့ရင်သမ္မာသင်္ကပ္ပမှန်စွာကြံ့ရင်သမ္မာဝါစာမှန်စွာပြောဆိုခြင်းသမ္မာဝါစာမှန်စွာပြောဆိုခြင်းမှန်စွာပြောဆိုခြင်းဆိုရင်လည်းဒါစကားပြောနေတာကိုဆိုတာတော့မဟုတ်ပါဘူးမှားရင်းနဲ့မူတာဝါဒအစရှိတော့ မကောင်းတဲ့စကားတွေမှာကျင့်ဆောင်တာကိုဆိုတယ်။သမ္မာကမ္မန္တာမှန်စွာပြုခြင်းသမ္မာကမ္မန္တာမှန်စွာပြုခြင်းဒါလည်းတကယ်ပြုလို့တာကိုပြောတာမဟုတ်ဘူး။သွားတဲ့သာချင်းစာကြည့်တာမကောင်းသောမှုတွေမပြုနိုင်တာကိုပြောတယ်။သမ္မာအာဇီဝမှန်စွာပင်မွေးခြင်းသမ္မာအာဇီဝ

ခုကြောက်ကြမဆက်ရမယ်ယုဒ္ဓသင်္ခါရညဉ့်ညာပြုတ်နေဆိုရောက်တော့တွန်းပို့လိုက်တယ်လို့အာတုံမှုတွေကပြီးတော့ရှိတယ်အဲနမနကကျေကျေပပန်းကြီးတော့အာတုံနေရတာကိုသိရဝိပဿနာထိုက်တာအာထုတ်လာတဲ့သမဝါယမတွေဟုတ်နေအဲ့ဒီမှာသမဝါယမမယုံမလွန်အာထုတ်မှုလေးနဲ့ယုံနာသင်္ခါရညဉ့်ညာပြုတ်နေဆိုကြာတော့တယ်ရှိတယ်သမတတိမံစွာမှားရခြင်းသမတတိ မှန်စွာအမှားရခြင်းအဲရှိရဘုရားဘာသာမဲ့တုန်းကတော့သူ့ရအာယုန်နဲ့အမှားရကိုယ်မူရာတွေဖြစ်တိုင်းစိတ်မူရာဖြစ်တိုင်းဝေဒနာဖြစ်တိုင်းသဘောတရားတွေဖြစ်တိုင်းဖြစ်တိုင်းဖြစ်တိုင်းသောသဘောတရားတွေနောက်ကလိုက်ပြီးမှားရမယ်မြင်မြင်နဲ့ကြားရင်ကြားတယ်လှုပ်ရင်လှုပ်တဲ့စသည်ဖြင့်ပေါ်တိုင်းပေါ်တိုင်းနဲ့လိုက်ပြီးမှားရအခုတော့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်နိဗ္ဗာန်သဘောတည်းကိုကြားရောက်သွားတဲ့အခါအဲဒီနိဗ္ဗာန်ကိုမှားရတဲ့သဘော မှန်စွာမှတ်ရတာဒါကဓမင်းကစဉ်းစားခြင်းချင်းယူတယ်မရပါဘူးသူ့လိုလိုကိုမှမှတ်ရတဲ့တတိလေးအဲ့ဒီရောက်တော့တုန်းကကြည့်ရမြင်လာကြတာကိုယ်ရဆန္ဒစသည်တွေမှတ်ရင်းမှတ်ရင်းနဲ့အဲ့ဒီအမှတ်ရရနေပြီးတော့အဲ့ဒီဖြစ်တဲ့ယုံနာနဲ့လုံးဝမရှိတဲ့စိတ်300ကိုယုံနေရောက်တော့သူအချင်းတော့အဲ့ဒီထိုက်တာမှဟိုသင်ဖြစ်တတ်ပါတယ်အဲစိတ်ကြည့်တယ်မှရင်းမှရင်းနဲ့ဖြစ်သွားတာတဲ့အဲ့ဒီခါမြင်တာတွေကတော့ရှိသေးပါရဲ့ကြားတာရှိသေးပါရဲ့သူအဲကိုယ်ရဲ့အတွေ့အကြုံလေးမှရင်းက နောက်အသိစိတ်တွေမှရင်သိရသိရသိရဆိုရင်ပြင်းပြင်းနဲ့တခါလဲအသိတွေရောအကုန်လုံးကြောက်ပြီးတော့ချုပ်ငင်းသွားရတော့ရောက်တယ်မှားရတဲ့တတိတွေကအဲဒီချုပ်ငင်းတဲ့နိဗ္ဗာန်အောင်မှားရပြီးတော့ဖြစ်တာသမာဓိမှန်စွာမှားရတယ်အဲဒီတော့မှန်စွာမှားရတဲ့အတွက်ခေါင်းကဒိဋ္ဌိဝိသိကိစ္စအစကြီးတော့ကိလေသာတွေကောင်းစွာပယ်နိုင်တာပဲသမ္မာသမာဓိမှန်စွာသုစိတ်တည်ခြင်း သမ္မာသမာဓိမှန်စွာစုစိုက်ပြီးခြင်းအဲခြေဘဝစီလုံးကတော့ရှိရအာယုန်လေးကိုကတ်ကနေကတ်ကနေတခါလဲလူတယောက်ကနေပြီးတော့သူ့အာယုန်နဲ့သူ့သူ့အာယုန်နဲ့သူ့အသိနဲ့ကပ်ပေးနေတယ်လို့ပဲအောင်းနေပိန်နေထိုင်နေထိတယ်မြင်နေကြားတယ်ကိုယ်ရစမ်းနေသိကိုယ်ရစဉ်းစားတယ်စသည်ဖြင့်ဟိုကအာယုန်လေးအလိုလိုပေါ်လာတယ်တရားသိတယ်အာယုန်လေးကပေါ်လာတယ်သိတယ်အသိလေးကတခါလဲအာယုန်ပေါ်မှာကတ်ကပ်ပြီးတော့ကြားသမာသမာကြီးက အနာသင်ပြေပါလေပြည်တိုင်းကအနာသင်ကြအဲဒီအဲဒီတော့သိရင်ကနေပြီးပြုတ်ကုန်တဲ့ဆိုယုံနာသင်္ခါရရင်းတဲ့လေးကအောင်နဲ့ကြာသွားတာပဲအဲဒါအရိယာမေတ္တမာဤတဲ့သူကတရားနေတယ်ခါတယ်ယုံနာသင်္ခါရငြိမ်းတဲ့အာယုန်တွေကိုသိကလေးစယူပြီးတော့ကြာသွားခဏပါပဲကြာတဲ့ကြာတာမဟုတ်အဲဖိုးသမာဓိကြီးကြတော့ကြာတယ်အဲဒါမဲ့ခင်စေပါတရားလေးတဲ့ဒါမိမိတဏှာဖြစ်သွားတာပဲပြန်စဉ်းစားရင်အဲ့ဒါတွေဒီလိုဖြစ်သွားတာပဲဆိုတာ ပြန်ပြီးတော့ပေါ်တယ်တဲ့နောက်ဝိပဿနာပြန်ပြီးရှုမှလို့ရှိရင်လည်းဒီမဲ့ရင်တရားတွေထိုက်တရားလို့ဆိုတာတွေသင်ကြပြီးတော့ပေါ်နေပါတယ်အဲဒါကြောင့်နိဗ္ဗာန်အာယုံပြုပြီးတော့ပြန်တဲ့သစ္စာသုံးပါတော့သစ္စာကြည့်တော့အာဖြင့်ပြီးတာတဲ့မြင်တာအဲဒုက္ခသစ္စာကိုပိုင်းခြားရေးကြည့်နိုင်တော့ပြီးစဉ်းစားရင်ပြီးပြီသမှုရသစ္စာကိုပယ်ခြင်းကိစ္စပြီးသွားတယ်အင်းငိမ့်တာပြီးတော့ မအေးကြီးနဲ့ယုံနာတရားဒုက္ခသစ္စာတရားတွေမြစ်သက်ပါရမှုကကျင့်တာမများကျင့်တာပေါ့သောတာပတိနဲ့ဆိုအကုန်လုံးကျင့်တာတော့ဘယ်ဟုတ်မလဲကျင့်တာမများကျင့်တာဘယ်လေးပါမကြနိုင်တော့အောင်ခုနဘဝတွေပိုလွန်ပြီးတော့ဘဝဖြစ်တယ်မဖြစ်နိုင်တော့အောင်အဲ့ဒါလောက်ပဲကျင့်မှာသောတာပတိနဲ့အရာတမဲ့ကျရင်တော့အကုန်လုံးကျင့်ပြီးတော့မေဃသစ္စာပွားစဉ်ကိစ္စလည်းပြီးသွားပြီတဲ့မေဃသစ္စာဆိုတာမိမိတဏ္ဍာက ဖြစ်တဲ့တရားပဲခုနသမာဓိတွေစိုက်တဲ့တရားတွေမှရင်မှရင်နဲ့ပြုတ်နေဆိုညုံနဲ့ငါကညင်းနဲ့နိဗ္ဗာန်အောင်နဲ့ပြေးဝင်ပြီးရောက်သွားတယ်အဲဒီပြေးဝင်ရောက်သွားတဲ့သဘောဟာမဂ္ဂင်7ပါးတရားတွေပဲအသေးစိတ်ခွဲလိုက်ရင်ခုနပြောတဲ့အမှန်တိုင်းသိမြင်တဲ့သဘောလေးလည်းပါတယ်အဲဒီအာယုံနဲ့သိညုပ်ပြီးကြောက်သွားတဲ့သဘောလည်းပါသမာသင်္ကပ္ပအဲအဲဒီအာယုံကိုကြောက်ရောက်သွားအာထုမှုတွေလည်းပါတယ်မှတ်ရတာလည်းပါတယ်သူစိတ်မှုတွေလည်းပါတယ်ငါးခုအဲဒီတော့အမှတ်ရ အဲ့ဒီနင်းတဲ့သဘောကိုသိသွားတယ်ပြန်မကောင်းမှုဒုစရိုက်တွေမကောင်းတဲ့အတန်မွေးမှုတွေမပြုတ်နိုင်တော့တဲ့အခြေအနေလည်းပဲပြီးသွားတယ်။သမဝဇ္ဇသမဂါရသမာဓိကမဲ့ရင်သုံးပါးလည်းပါဝင်ပြီးတော့ပြီးသွားတယ်။အဲဒါကြောင့်မဲ့ရင်စေပါးကြမိမိတဏ္ဍာပွားစေမှုလည်းပြီးသွားပြီတဲ့ဒါသောတာပတိမဲ့ဆိုရင်တပိုင်းပြီးသွားတာပေါ့လေလေးပုံကုန်တစ်ပုံဒါမိမဲ့ကြနှစ်ပုံနာမိမဲ့ကြသုံးပုံရတမဲ့ကြလေးပုံကုန်လုံးပြီးကြပါသေးတယ်။အဲဒီတောင်အတူအမှား အဲဒီတော့သစ္စာလေးပါးကိုအရိယာမညာနဲ့ပြီးသွားလို့ရှိရင်အဲဒီပြီးတာဟာဧတံခောတရဏံခေမံဧတံဤအရိယသစ္စာလေးပါးကိုသိခြင်းသည်ခောစင်စေခေမံဗိဓံခသိဉ္စဉ္ညာတိသောတရဏံကိုဝေရပါပေ၏ဘေးရင်းနဲ့ကိုဝေရပါပေ၏ညင်းနော်ဘယ်လေးပါးပြီးညင်းသွားပြီ ဒုနာသင်္ခါရကြီးနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတွေ့တိုင်းသောတာပတိမေရပြီသောတာပန်ဖြစ်သွားပြီဘယ်လေးပါးဘေးကြီးငြိမ့်သွားပြီများသောအားဖြင့်လောကမှာဖြစ်တဲ့ဘေးတွေလည်းငြိမ့်သွားတယ်ဟောလို့တော့သူကမတော်တာတွေမပြုတော့ဘူးလားများသောအားဖြင့်ငြိမ့်အနည်းငယ်တော့ကြောင်းမှာပေါ့လောကတိုင်းပြုလို့ရှိရင်ပြီးတော့ဘဝတဏှာမှာဖြစ်လို့ရှိရင်လည်း လူဘဝနာဘဝတွေဖြစ်ရင်လည်းယုံညာတဲ့ဘဝတွေမဖြစ်ဘူးတဲ့ယုံညာတဲ့ဘဝတွေဖြစ်ပြီးဆင်းရဲပေးတယ်ငြိမ်းသွားပြီခုနဘဝတွေပုံလုံးကြီးဖြစ်မဲ့ဆင်းရဲတွေဘဝအတိရှိရခြင်း၊အိုရခြင်း၊နာခြင်း၊တရားခြင်းဒီလိုဆင်းရဲတွေငြိမ်းသွားပြီအဲဒါသောတာပန်နေမဲ့သစ္စာလေးပါးသိပြီနဲ့တကယ်နဲ့တည်းပြီးဘေးရန်အကုန်ငြိမ်းသွားတာခေဘေးရန်ဘေးရန်ကုန်ငြိမ်းတယ်အဲဒါရာနည်းမဲ့ကြတော့ဉာဏ်သားလေးတွေဉာဏ်သားတွေနဲ့စပြီးတော့သိတဲ့တာတွေဉာဏ်သားတွေနဲ့စပြီးငြိမ်းတယ် နာမည်နဲ့ကြတော့ကာမရာပြဘာနဲ့စပြီးတော့ငြိမ့်သွားတယ်အရဟတမေကြတော့အကုန်လုံးငြိမ့်တာပါဧတံဤသစ္စာလေးပါးကိုသိမြင်ခြင်းသည်ခေမံဘိယံတို့ဘိယံခသိန်းတို့ညင်ရဝိယခသိန်းတို့ညင်ရဖြစ်သောတရဏံကိုဝေယဖြစ်ပါပေသည်ဧတံဤသစ္စာလေးပါးကိုသိမြင်ခြင်းသည်ဥဒ္ဓမာမြတ်သောတရဏံကိုဝေယဖြစ်ပါပေသည်ဧတံတရဏံဤသစ္စာလေးပါးကိုသိမြင်ခြင်းသည်ဟူသောကိုဝေယအာရမအစွဲရောက်၍ သဘာဒုက္ခဖြင့်ဒုက္ခဟုသမျှမှာပမောသတိလုံးရပါလေတော့ဤအဲဒီလိုသစ္စာလေးပါးကိုသိမြင်နဲ့မဲ့သိမြင်ပြီးဘူးတော့ကိုယ်ဝေရာကြောင့်ကိုယ်ဝေရာမြည်ပြုပြီးတော့သင်္ခါသင်္ခါလွတ်မြောက်တယ်သောတာပန်ဆိုသောတာပန်လိုက်ပေါ်တယ်မလားပယ်လေးပါးဆင်းရဲငြိမ့်တယ်ခုနဘဝတဲ့ကိုယ်လုံးကြီးရှင်းတဲ့ဆင်းရဲငြိမ့်တယ်အဲဒါကဆိုနှစ်ဘဝတဲ့ကိုယ်လုံးကြီးရှင်းတဲ့သူ့ဒီဘဝ ဒိဋ္ဌိဉာဏ်ဝေဒနာတရားစကြတဲ့ဆင်းရဲတွေငြင်းရအနာလာစဉ်ကာမဘဝဖြစ်မဲ့ကာမဘဝဖြစ်ပြီးတွေ့ရမယ်ဆင်းရဲတွေအကုန်ငြင်းတယ်မျက်မှောက်တင်တဲ့နာဂာမှာကာမရာဂနဲ့စပြီးတော့ဆင်းရဲတွေမရှိရတော့ဘူးကာမအာယုန်နဲ့တော့သူကလိုက်မမလိုက်တော့ပဲဟာကိုဥပမာဆိုရင်ပွဲကြိုက်တတ်တဲ့ပုဂ္ဂိုလ်ဟာပွဲသွားကြည့်ရတာလည်းဆင်းရဲတာပဲသူကလည်းသူကချမ်းသာလို့ထင်နေတယ်ပွဲကြည့်ရတာနဲ့ပွဲကြိုက်တဲ့ပုဂ္ဂိုလ်ပွဲကြည့်ရတာချမ်းသာတယ် ရုပ်ရှင်ကြည့်ရတာချမ်းသာတဲ့သူကလည်းသို့တော်လည်းမကြည့်ရင်တဲ့ပုဂ္ဂိုလ်အနေနဲ့ကြည့်ဆင်းရဲကြည့်လိုက်ရင်သူကဆင်းရဲတယ်သူကအဲ့ဒီသွားလာတဲ့ဆင်းရဲတာကဘုမလက်မတို့ပါလေရအောင်စောင့်နေတယ်ကြည့်ရတာလည်းဆင်းရဲတာတိုးခွေ့ပြီးဝင်ရတယ်ဆင်းရဲဘုမမလုံးမလက်နဲ့ငြိမ်ပြီးတော့ထိုင်းနေရတဲ့ဆင်းရဲမျက်စိဖွင့်ပြီးတော့ကြည့်နေရဒါလည်းဆင်းရဲတာပဲသူကဒါဒုက္ခသွားခါနေတာသူကြိုက်တော့တာကောင်းတယ်လို့ထင်တယ်ဆင်းရဲတယ် အဲတော့ဒီလေတာတွေဖြစ်နေတာဒီတွေနဲ့ဆင်းရဲပဲတဲ့ကာမရာဂဖြစ်နေတာกว่าဆင်းရဲတယ်ကာမရာဂနောက်လိုက်ပြီးတော့ဆောင်ရွက်အားထုတ်နေရတာလည်းဆင်းရဲတာကြာပါလားဒေါသကတော့ဆင်းရဲမှသိချင်ကြဒေါသဒီလိုမှလည်းဆင်းရဲတော့တာဒေါသနောက်လိုက်ပြီးတော့လောကကံရပြောရဆိုတာသိဆင်းရဲတာတွေပါအဲ့ဒါတွေအဲ့ဒါတွေအနာဂါမိမဲ့ကြတော့ဒါလည်းဆင်းရဲပါအရာဓမဲ့ကြတော့အရှင်ဥဒ္ဒနာတွေအကုန်ကျင်းပါလေအဲ့ဒါတော့သူပြောကြမလို့ပါဘူးအဲသောတာပတိမဲ့ စပြီးတော့ဆင်းရဲမှလွတ်တယ်မြတ်လို့အဲမြတ်စွာဘုရားကိုယ်ပဲသိကမှုခိုင်နေဖို့နဲ့သူရံဘာထဆိုတဲ့လူတယောက်မြတ်စွာဘုရားလည်းကရှိသူရံဘာထဝိသအာဘာဝတိဒီမှာသူရံဘာထသာသရာဆိုတဲ့သူလည်းဒီဥစ္စာနဲ့ပြည့်စုံတဲ့တတိယောက်ပဲလို့ဆိုပါတယ်သူရံဘာထ

ဒီနေ့တော့ခါကာလမြတ်စွာဘုရားကမဟာကရုဏာသမာပါတိဉာဏ်ဖြင့်ဝင်စားပြီးတော့ဘုရားတို့ဉာဏ်ရှင်ရှိရတယ်ရှိရတဲ့ခါကာလကြတော့သူရမထကိုတွေ့မိရပြောတဲ့အတိုင်းဟောဒီတဲ့ခဲချလိုက်လို့ဇာနဲ့ကြီးဒီကံနဲ့ခဲချလိုက်ရင်အဝိုင်းဝိုင်းဝိုင်းဝိုင်းပြေးချကြရတော့အဲ့ဒါလိုပဲမြတ်စွာဘုရားဉာဏ်တော်က မိမိကိုအနိဗ္ဗာန်မှာပါဝင်ညာဘေးလျှောက်ပြီးပြန့်ပြီးတော့ကျေတာကျုံမဲ့ပုဂ္ဂိုလ်ဘယ်နှရှိတယ်ဆိုအဲကျုံမဲ့ပုဂ္ဂိုလ်ရှိတဲ့နေရာတွေမှာလာပေါ်နေတယ်ဟိုတနည်းပြောတယ်ညသာသာလားတောင်ပေါ်ကနေပြီးရင်ဒေသမားတွေအိမ်တော့မမြင်ရဘူးမှောင်းနေလို့မိလေးတွေမြင်ရတယ်လို့ပဲအဲဒီလိုမြင်ရအဲကျုံမဲ့ပုဂ္ဂိုလ်လေးတွေဒီမှာလာပေါ်တာကိုအဲဒီပေါ်တာလေးတွေလိုက်ပြီးနေဆိုကြခေါ်ရပြောရတယ်ဘယ်လိုဟောရမလဲဆိုတာသင်ကျင်နေရတယ်ဘယ်လိုဟောမှရှင်းမယ်ပရိသတ်နဲ့သွားမှရှင်းမယ်ဆိုပရိသတ်နဲ့သွားတယ်တဘာနဲ့သွားမှရှင်းမယ်ဆိုတဘာနဲ့သွားတယ် အဲဒါဘယ်လိုအကြောင်းပါလိမ့်မယ်သူရမတ္တငါတရားပါလို့ရှိရင်အဲသူဆုံးပင်ကတရားနာရင်တရားသိသွားမယ်သူ့အကြောင်းပြုပြီးတော့နောက်တရားဝဲဒီပြင်ပုဂ္ဂိုလ်တွေလည်းပဲအဲအကျိုးတရားတွေအများကြီးရမယ်ဆိုတာမြင်တော်မူတဲ့မြတ်စွာဘုရားသူရမတ္တအိမ်ဆုံးမပြောရဘူးသူရမတ္တကအိမ်အဝကနေဝင်လာတဲ့ဘုရားမြင်ရတော့ညိုလို့တော့မဟုတ်ဘူးပေါ့လေ ဟိုတုန်းကဘာယုံမင်းသားဘောရမဘုရားဆိုတာဘာယုံမင်းအမျိုးအနွယ်ဆိုတော့မင်းမျိုးမင်းနွယ်မင်းမျိုးတွေကနေပြီးတော့ရမ်းပြူလာတယ်သင်ကြားလူကြီးလူကောင်းတယောက်ပြည့်တဲ့အနေနဲ့ပေါ်တယ်ဒါနဲ့မသူ့ကိုမပင့်ရင်လည်းမတော်ဘူးဆိုပြီးတော့သူပင့်ပြီးတော့အလွဲကတော့ပင့်လာပါပဲပင့်ပြီးတော့သုံးကသုံးကပြင်းနေတာဆရာပင့်ပင့်လျော်တဲ့တရားဟောရသည်ဆရာကြီးတယ်ပင့်လျော်တဲ့တရားဟောဗာတရားဟောတယ်လို့မဟုတ်ပါဘူး အဲသစ္စာလေးပါးတော့ပါမှာပါပဲကျေးဇူးစွာဒါနကထာတို့သိက္ခာစင်ကြယ်လူတော်လို့ရှိရင်ကုသိုလ်ကောင်းမှုဖြစ်တဲ့အကြောင်းဒီကုသိုလ်ကောင်းမှုရလူချမ်းသာနဲ့ချမ်းသာရတဲ့အကြောင်းသီလကထာရင်သီလဆောက်တည်လို့ရှိရင်ဖြင့်ကုသိုလ်ကောင်းမှုဖြစ်တဲ့အကြောင်းစင်ကြယ်တဲ့အကြောင်းအဲသီလအကြောင်းပြုပြီးတော့လူချမ်းသာနဲ့ချမ်းသာရနိုင်တဲ့အကြောင်းကိုဒီလောကနာလောကဖြစ်တာတွေကများသွားရင်သီလကသူအရင်မြဲဖြစ်တယ်အပယ်လေးပါးကြတယ်ဆိုတော့သီလပြည့်လို့ကြတာအဲသီလမပြည့်လို့ရှိရင်မကြနိုင်ဘူး ဒါနာကုသိုလ်ကြောင့်လူဘဝနာဘကောင်းတဲ့ဘဝတွေရောက်တယ်ဆိုရင်လည်းသီလပြည့်နေလို့ရှိရင်တော့အရှင်မင်းတဲ့ခါပဲလေးပါကြတာတယ်သီလအရေးကြီးတယ်သီလအပေါ်ပြီးတော့ရေးကြီးတယ်အဲဒီသီလအကြောင်းတွေဟောပြီးတော့လူချမ်းသာတဲ့နာချမ်းသာတွေကောင်းဖို့ဒါနာသီလကြောင့်ရောက်တယ်နာချမ်းသာတွေကောင်းဖို့အာရုံတွေကောင်းဖို့ဒီကံကောင်းအာရုံတွေမမြဲဘူးဒါတော့ယုံနာတရားများဖြစ်ပုံအိစ္ဆဒုက္ခနာတာဖြစ်ပုံတွေနဲ့ဆိုတော့ဒီတိုင်းဟောရမှာပါဘုန်းကြီးတို့ဟောတယ်ဒီလိုဟောနေလာတယ် ရှင်နာကတော့ကုသိုလ်အကျိုးတွေဟောရတယ်နောက်နာကြတော့ယုံနာသင်္ခါရဖြစ်တဲ့တရားတွေပဲဆိုပြီးတော့ဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်တွေအမြင်မျိုးကိုမြင်အောင်လို့မှန်းစာပြီးတော့မြင်နိုင်အောင်လို့ဟောရတယ်။ဒီလိုလည်းနည်းနည်းမြင်မှာပါဒီလိုလည်းသိတော့မြင်မှာမဟုတ်ယုံကြည်လို့ညဖြစ်မှာ။ဘုန်းကြီးတို့ကမြင်နိုင်ကြတဲ့ဓဝါ၆ပါးကခဏတစ်ဆက်ပြည့်နေပါလေဆိုမှသူတို့မှမပြည့်တော့ဆက်တာပေါ့။အခုဟောနေတဲ့ခါလည်းဒီလိုပဲတရားထုတ်လို့ပြည့်နေတာမြင်ပြီးတဲ့ပုဂ္ဂိုလ်တွေတော့သူကရှင်းနေမှာ။ဟောပြည့်နေတာမမြင်နေတဲ့ပုဂ္ဂိုလ်ကတော့ သူတို့မပြည့်ပဲဖြစ်နေချမ်းသာမမြဲဘူးဆိုသူတို့မြဲအဲဆင်းရဲတွေပဲမြင်ရတာတွေဆင်းရဲတွေပဲဆိုနေသူတို့ကမြင်ရတာကောင်းအဲဒီလိုရှိမှပဲသို့တော်လည်းအဲဒီမြတ်စွာဘုရားတရားတော်တွေဆိုပြီးတော့တရားတရားတော်ဖြစ်နေတယ်ဖြစ်မှာပါပဲဒီဟောတာပါရမီရှိတဲ့ပုဂ္ဂိုလ်တွေကလည်းအဲဒီဟောတဲ့တိုင်းလိုက်ပြီးတော့ဆင်ရင်ရှိလိုက်တော့ဒီလိုပဲဆင်းလာတယ်ဖြစ်ပြနေတဲ့တရားတွေဆင်းလာအဲဒီမှာတရားနာရင်လည်းတရားအဆုံးသောတာပန်ဖြစ်တယ်တဲ့အခုပြောတဲ့ သတ္တာရီအရိယသစ္စာသမပညာပတ္တိဆိုတဲ့သရဏဂုံရောက်တော့သတ္တာရီ၄ပါးကအရိယသစ္စာနဲ့အရိယသစ္စာတို့သမပညာရမှာဆိုပြီးတော့မဲ့ပညာဖြင့်ပတ္တိတွေ့မြင်လေ၏အဲဖြစ်ပြတဲ့ယုံနာတရားတွေတရားဟောရင်ဟောတဲ့တရားကိုနားအဲနားနေရင်နဲ့နှလုံးသွင်းပြီးတော့အဖြစ်ပြတဲ့သူမှသင်လာတော့အဲဒီဖြစ်ပြတဲ့ဖြစ်ပြတဲ့ပြင်းပြင်းနဲ့ဖြစ်တဲ့ဖြစ်ရုပ်ချုပ်ရင်းနဲ့နိဗ္ဗာန်နဲ့ရောက်တော့တဲ့အခါ သစ္စာလေးပါမြင်တော့ခုနကတည်းအငိမ့်တာမြင်သွားတော့မငြိမ်းတဲ့ဖြစ်တဲ့တရားတွေဒုက္ခတွေပဲဆိုတာသိသွားဒုက္ခတွေသာဝမရှိဘူးဆိုတာသိသွားအမိညာနာငြိမ်းတာရောက်တော့တဲ့တရားမေဃသစ္စာတရားအကျင့်မှန်မယ်လို့ဒီတရားတွေအဲ့ဒါလည်းပဲသူသိနေတာသစ္စာလေးပါးတရားမြင်သွားပြီမြင်သွားတယ်နဲ့ဆိုကြတယ်ပြန်ကြွရတော့အဲ့ဒီခါမှာမာနကစဉ်းစားတယ် သူရံဘတ်ထသူရအဘတ်ထသူရံဘတ်ထဆိုတာဘောရမအကိုဝယ်တာမဟုတ်ဘူးတဲ့သူဟာမြတ်ဒိဋ္ဌိရတယ်သာသနာ့ဘာအပြင်သက်ပုဂ္ဂိုလ်တွေကိုယ်ဝယ်တယ်အပြင်သက်ဘာသာတရားယုံကြည်တာဆိုတော့ဒုက္ခကလူပဲဒုက္ခသားပဲဘုရားတရားကိုယုံကြည်လိုက်နာနေတဲ့ပုဂ္ဂိုလ်ကမာနဤပဲသားမဟုတ်ဘူးသူကစမ်းမြင်ပဲဖြစ် တရားတရားမယုံကြည်တဲ့ပုဂ္ဂိုလ်တွေရှိတော်များအတွက်ဒုက္ခသားပဲအမကံပန်းကံနဲ့ငါတို့ဥစ္စာပဲငါတို့ဥစ္စာမာနကအဲ့ဒီလိုယူဆတယ်မာနမပြောနဲ့တော့ဒီလောကမှာလည်းပဲဒီလိုပဲကိုယ်နဲ့ဆင်ရဆင်ရတွေဒီလိုပဲယူဆတယ်ကိုယ်ပိုင်တဲ့ကလေးတွေကဒီလိုယူဆတယ် မင်းနေပါလေဆိုတော့ကျင်ချင်းသူ့အာနာရှိတဲ့နေရာတွေအကုန်လုံးသူ့လူတွေသူ့လည်းအောက်သားတွေမျိုးကြီးစားတာမင်းနေတာမဟုတ်ဘူးလူတောင်းစားတွေကတောင်းမှာသူတို့တောင်းတဲ့ရွာတွေကလူတောင်းမွေရတာသူ့နယ်ပဲဘုသူကလည်းဘုသူနယ်ပဲဆိုတော့သူကလည်းသူဒီလိုပဲသူကလည်းသိမ့်ပိုက်သေးတာပဲအခုမာနကလည်းသာသနာ့ဘာကအယူဝါဒတွေက သူ့ဘက်ကဒါအကြည့်လိုက်တာကျင်းစင်နေတယ်အကျင့်မဟုတ်ဘူး။သံဃာတွေကမထွက်မြောက်ဘူးအဲ့ဒါကိုသူကဒီလိုပဲသဘောကျတယ်။ဒါကြောင့်သံဃာတွေကမထွက်မြောက်တဲ့အယူကိုသူကလက်ခံတာ။သံဃာတွေကထွက်မြောက်တဲ့အယူဒီမှာသူကစိုးရိမ်ဘုရားကာလနဲ့ဒီလိုပဲတရားထုတ်တာတွေမကြိုက်တဲ့ပုဂ္ဂိုလ်တွေရှိတယ်။မာနသဘောရှိမာနဝင်ပူးနေလေသလားလို့တွေးကြတော့ကောင်းတယ်။တနည်းအားဖြင့်တော့မာနမဟုတ်တော့လည်းပဲမာရလို့ခေါ်တဲ့ မန်ဆိုတာမာနဆိုတာလည်းမာရကလည်းမာရလို့ခေါ်တယ်ကိလေသာတွေပူးနေတာပဲမောဟသစ္စာလေးပါးတရားမသိမှုတဲ့အမှန်မသိမှုတွေသူကူးမှုကူးကနေတော့အမှန်သိတယ်တရားသူအလိုမရှိဒိဋ္ဌိအယူလွဲယူဆလွဲယူဆလွဲပြီးတော့နေတော့အယူမှအသိမှနေလေးလာရှင်းသုံးနေတာတွေသဘောမကျဘူး။ဒါကြောင့်တရားထုတ်တာတွေကိုပြပြောတဲ့ပုဂ္ဂိုလ်ရှိရဲ့အာတတိပ္ပံတရားတွေ ဆိုတာလူတိုင်းလူတိုင်းအာထုကောင်းတာမဟုတ်ဘူးအမတဒညာကြီးတွေမှာအာထုရတာညာနေမှာအာထုရတဲ့သူကဒီလိုပြောနေတယ်ပြောတာပဲလူတွေစိတ်ဓာတ်ပြည့်ပြည့်အောင်ပြောနေဇေဝတတိရံဆိုတာဘုရုဇင်နဲ့အာထုကောင်းတာမဟုတ်ဘူးအရိယာတွေမှာအာထုရတဲ့သူကဒီလိုလည်းပြောတာပဲတရားထုတဲ့ပုဂ္ဂိုလ်တွေစိတ်ပြည့်အောင်ပြောတာဘာမှမဟုတ်ဘူးသူကဒါနဲ့ဘုရုဇင်မှာအာထုရတာဘောဘုရုဇင်ကစအာထုရတာဒီတော့လူတွေလည်းအာထုရတာတရားလက်တဲ့တုန်းကယူထားတဲ့ညမတွေပါလေတောင်မှအာထုနေတယ်ဆိုတာပဲဟိုမှာ ခုတိုင်းမှာငါတွေပါတာပဲသမင်းကျက်ရင်ဒေတာရက်ရင်ရေခါရင်အလုပ်လုပ်ကန်ရင်မျိုးသမီးတွေဘိုင်းရင်ရင်ဘုံအထုတ်နေကြတယ်ဆိုတာလည်းအထုတ်ကောင်းတဲ့စာတွေပါဒီကအဲသွားရင်သွားတယ်မှရရင်ရတယ်မှဆိုတာမျိုးတွေအဲဒါတွေကပညာတွေပဲဒီလိုမယူကောင်းဘူးဆိုပြီးတော့ဒီလိုလည်းပြောနေတဲ့ပုဂ္ဂိုလ်တွေရှိတာဒါတွေကမာနပူးနေတာနဲ့လည်းသူရဲ့ မာနမဟုတ်တော့လည်းခုနပြောတဲ့မာရလို့ခေါ်တဲ့ကိလေသာမာနေပေါ်တယ်မောဟတို့ဒိဋ္ဌိတို့မာနတို့အဲဒီတရားတွေသူ့မှာပုကပြီးတော့နေတော့ကိုယ့်ဟာကိုယ်အုပ်ခင်ပြီးသူများဥစ္စာတွေအမှားမှတ်ပြီးတော့အဲဒီလိုပြောဟောနေကြတယ်ရှိပါတယ်အဲဒီမာနကလည်းဒီလိုပဲရလက်တဲ့တုန်းကတော့မာနကညာနုရထင်တဲ့ပုံကိုယ်တွေနဲ့ဇွေးဇွာပြအောင်သူကလိုက်လိုက်ပြီးတော့သူကပြောတယ်အမျိုးသမီးတွေဆိုလို့ရှိရင်တော့ခြေတုံးကစာပေတတ်ပါသိတတ်တာမဟုတ်ဘူးအမျိုးသမီးတွေသိချင်သေးတယ်သူက အဲဘိက္ခုညီမတွေနဲ့တရားအထုတ်နေတဲ့အခါသူကသွားတာပြီးတော့သူတို့သွားပြီးအောင်လုပ်တယ်အန္တတော်ရမှာဘိက္ခုညီမတွေကတပါးတဲ့သူတရားနဲ့တမလုံးသွင်းအထုတ်နေတာမာနကသွားပြီးတော့ဟေးဘိက္ခုညီမတပါးတဲ့မာနပြီးတော့ဘာလုပ်တာလဲဗမာရတဲ့ကလွတ်မြောက်တဲ့တရားနိဗ္ဗာန်ဆိုတာရှိတာမဟုတ်ဘူးအလကားပဲအထုတ်နေသင်မယုံပဲဒီလိုလဲသူသွားပြောတာပြီးတော့ နိဗ္ဗာန်တရားဆိုတာဘာမှပုဂ္ဂိုလ်တွေရတာမဟုတ်ဘူးအမတပညာရှိကြီးတွေဒီတိရဟန်းတော်မြတ်ကြီးတွေမှာရနိုင်တဲ့တရားမြင်တို့လက်နှစ်သက်လောက်ပညာလေးနဲ့မိမတွေဘယ်ရမလဲမရနိုင်ဘူးဒီလိုလဲသူကပြောတာလဲသွားပြီဟိုစိတ်ကြောက်လို့လှုပ်တာမန္တကအဲ့ဒီတော့လေလှုပ်တာဒုက္ခလာလဲဒီလိုလှုပ်တာတယ်တရားထုတ်တဲ့ပုဂ္ဂိုလ်ကြီးဟာဒီလိုမိကလေးတွေအထုတ်လို့ဘယ်ဖြစ်နေမှာလဲသာမတပင်မတဘယ်ဖြစ်နေမှာလဲဒီလိုပြောရတယ်ကွာ သာမသိမဲနဲ့သာမတာမဲနဲ့အားလုံးမဖြစ်ဘူးဒီလိုဒီလိုပြောတတ်တယ်ကြီးတယ်အဲဒါနဲ့ဒီမနာကသူရမတ္တဆိုတာငါတို့ငါတို့ရဲ့နေပယ်တွေကပဲဒုက္ခကပဲသို့တော်လည်းဒီနေ့ဘောရမညံဘောရမကသူ့ရင်တွားတယ်အဲဒါသူ့ပဲညံပါသွားကြလားမပါကြလားငါသွားစမ်းနိုင်ဥမာပဲဆိုပြီးတော့မာနကဘုရားကြောင့်ခံစင်းလာတာလေဘုရားဘုရားပုံစံအတိုင်းပေါ့လေ သူသိမလို့တော့သူမှာပဲလေသူတကွေးကြီးနဲ့နာပဲဆိုအကုန်လုံးတော့မတူဘူးလို့ဆိုတာဒါမှမဟုတ်ခွဲဝေဆဲရမှာလိမ့်မယ်ဆိုတာနာဆိုတကွေးကြီးရဲ့ကျူးနေမှာအဲ့ဒါနဲ့သူရမထကမြင်တော့ဩမြတ်စွာဘုရားခုနကရင်သူကခုကြားလာကြ။ဘာအကြောင်းများရှိပါလဲဆိုပြီးတော့သူကဆက်ပြီးတော့ပြူးပြူးကြိုဆိုပြီးတော့မြတ်စွာဘုရားအခုတင်နဲ့ကြွသွားတာပဲ။ဘာလေးကကြီးတို့ပြန်ကြွလာပါကြလေဘုရား။သူရမထတဲ့မင်းကခုနကဘုရားဟောခဲ့တယ်

ထူးဆန်းမသိရင်မင်းနဲ့ဒုံနဲ့ဟောလိုက်လို့မှားတာဒါရင်ငါလားပြင်တယ်ဆိုပြီးတော့မာနကပြောတာလေဒါသူရမဘာကစဉ်းစားမြတ်စွာဘုရားမထူးဆန်းမသိရင်မင်းနဲ့အမှတ်တမဲ့ဟောတယ်ဆိုတော့မဖြစ်နိုင်ဘူးဘုရားသူအလုံးစုံသိပြီးတော့ဟောတာမဖြစ်နိုင်ဘူးအနိစ္စဒုက္ခအနတ္တတွေဟောတော့တာသူလည်းဟောတာငါလည်းပဲအနိစ္စဒုက္ခအနတ္တတွေအကုန်လုံးပဲဆိုတော့သဘောပေါက်မဟုတ်နိုင်ဘူးဒါဟိုဘုရားကိုခွင့်က သစ္စာလေးပါးမြင်ပြီးတော့ယုံကြည်တဲ့တရားတရားထိုင်မြဲနေလို့အဝိဇ္ဇာတရားလားခေါ်တယ်။ဉာဏ်ဖြင့်သက်ဝင်ပြီးတော့တရားယုံကြည်တာသစ္စာလေးပါးတရားသူကိုယ်တိုင်ခုနပြီးသွားတာကိုနိဗ္ဗာန်တရားတောင်ပြီးသွားတယ်။ဒီတိုင်းဒီတိုင်းဉာဏ်နဲ့ကြားတဲ့ဓဝါ၆ပါးပေါ်တဲ့တရားတွေအကုန်လုံးမမြဲတဲ့တရားတွေကြီးတော့ဒါလည်းပြီးပြီးသားဖြစ်နေ။အဲတော့ခိုင်မြဲမြတ်စွာဘုရားကိုယုံကြည်တဲ့တရားတရားခိုင်မြဲနေတော့ တရားဆိုတာအကုန်လုံးသိနေတာပဲဒီလိုမစူးစမ်းမစင်ရင်လည်းဟောတယ်ဆိုတာမပြနိုင်ဘူးသာမြတ်စွာဘုရားရဲ့ဆန့်ကျင်ဘက်မာနဆိုရှိတယ်လို့ကြားဘူးလေမာနဆိုမြတ်စွာဘုရားရဲ့ဆန့်ကျင်ဘက်ကိုကျူးလို့လည်းပြောတယ်လို့ကြားတယ်ဒီကကြီးကမာနကြီးနေတာမသိပါဘူးဆိုပြီးတွေးတာဘူးလို့တွေးယူရတယ်တကယ်တော့လည်းသူကဘယ်သိနိုင်မလဲသူကဘယ်ရင်ရတယ်လည်းမဟုတ်ဘူးဒါကြောင့်သူကမေးတယ်အသင်ဟာမာနပဲမဟုတ်လားဆိုတော့ အရိယာပုဂ္ဂိုလ်ကမေးတော့လေပြောတော့မပြည့်ဘူးလေဆိုရင်မှန်မှန်ပြောအေးပုတ်တယ်လို့ငါမာနအေးသင်လိုမာနတွေတရားမကတစ်ထောင်မကလာပြီးတော့လှုပ်ရှားတယ်လည်းငါယုံကြည်မှုတရားတရားတော့မပြတ်တော့ဘူးလို့မှတ်တာပါသင်မာနလည်းငါအိမ်မလာပါနဲ့သွားပါတော့ဆိုပြီးတော့မောင်းထိုးလိုက်ရတယ်အဲဒီသူရံဘတ်တာသစ္စာလေးပါးတရားအမှန်သိရင်လို့ရှိရင်သစ္စာလေးပါးတရားမှန်သိတာနဲ့ဘုရားယုံကြည်မှု မြဲသွားတာအခုတရားတွေ့တဲ့ပုဂ္ဂိုလ်တွေဒီလိုပဲနောက်ဆုံးယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်တွေ့ပြီးသစ္စာလေးပါးတရားခုပြောတဲ့အတိုင်းသိသွားလို့ရှိရင်ဘုရားယုံကြည်မှုမြဲသွားတယ်ဗုဒ္ဓဝိသဗ္ဗတာရဏသမဏလည်းတော့ဘုရားစွမ်းရည်တွေ့မြင်ကြီးယုံကြည်မြဲလာစွာဘုညာဆောင်ပါပဲဘုရားစွမ်းရည်ကတွေ့သွားပြီတဲ့ယုံကြည်မှုမြဲသွားတယ်ဒီလိုတော့ရှိပါသေးတယ်ဘုရားစွမ်းရည်ဘုရားစွမ်းရည်တွေ့မြင်ကြီးယုံကြည်မြဲလာစွာတဲ့ခု ဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေယုံနာနိစ္စဒုက္ခအနတ္တတွေသိုံနဲ့မမြဲသေးဘူးနောက်ဆုံးယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ကိုမျက်မှောက်တွေ့သွားမှလည်းဒီတွေ့သွားလို့ရှိရင်တော့မြဲပြီဒါဝိပဿနာဉာဏ်နဲ့အစဉ်နဲ့တည်းရတယ်နော်ဒါလေးဒီဘက်တော့ပြောရတယ်လေယုံနာပိုင်းခြားသိမှုရှိရတယ်အကြောင်းကျိုးသိမှုရှိရတယ်နိစ္စဒုက္ခအနတ္တသုံးသဆင်ခြင်မှုရှိရတယ်ဥရိယဗျာအဖြစ်အပျက်ကိုပိုင်းပိုင်းခြားခြားသိမှုအကြောင်းနဲ့စသည်တွေ့မှုရှိရတယ်အဲဒီကကြော်လွန်ပြီးတာ မတိုင်းမတိုင်းပြည့်ပြည့်သွားတာပြည့်တွေ့နေမှာရတဲ့အယုံမတည်တဲ့ပြည့်ပြည့်သွားတဲ့သင်္ဃာညာနောက်ဘုရားအာရိဏနေဗိနာမုသိတိမြာညာပြည့်နေခံသင်္ဃာရုပ်ကလည်းပါလေသင်္ဍန်းပြည့်ပြီးနောက်ဆုံးကျွင်းကျွင်းနဲ့ယုံနာတခါလာငြိမ်းတဲ့နိဗ္ဗာန်ကိုဆက်ရောက်သွားပြီဆိုရင်အဲ့ဒါကတော့ထိုင်နေပြီတဲ့အဲယုံနာသင်္ခါရတရားတွေချုပ်ငြိမ်းတဲ့နိဗ္ဗာန်တွေ့သွားမှယုံနာသင်္ခါရတရားတွေမမြဲတဲ့တရားတွေကြီးရဲ့ ဒီတရားကိုဟောတဲ့မြတ်စွာဘုရားဟာဘုရားစိတ်ဘုရားမှန်ပဲမြတ်စွာဘုရားအလုံးစုံသိတဲ့ဘုရားပဲကိလေသာတွေအကုန်လုံးကျင့်နေတဲ့ဘုရားပဲလို့ယုံကြည်မှုဟာထိုင်နေသွားတယ်တဲ့ဒါကြောင့်မို့ဗုဒ္ဓစွန့်ယူတွေ့မြင်မြင်ယုံကြည်မြဲလာစွာတဲ့ဒီကဉာဏ်ရှင်ပြဟောတဲ့ခါတော့ဒါအထက်ဟောပါတယ်အခုကလည်းဉာဏ်ရှင်တော့မဟုတ်မဟုတ်ဝင်တယ်ဒါရင်းနဲ့နဲ့ထိုင်နေဆိုရအောင်မယ်ဗုဒ္ဓစွန့်ယူတွေ့မြင်မြင် ယုံကြည်မြဲလာစွာဗုဒ္ဓစွမ်းရည်တွေ့မြင်ပြီးယုံကြည်မြဲလာစွာ ရှိတယ်ဒါတွေကျင်နာမှုရဲ့ဘာဖြစ်လို့သိရတော့ဆိုကိုကတရားတွေ့တော့တာကိုမြတ်စွာဘုရားဟောတဲ့အတိုင်းယုံနာနှစ်ပါးရှိရဆိုကိုယ်တိုင်တွေ့သွားတယ်ခဏမစဲဖြစ်ပြနေဆိုကိုယ်တိုင်တွေ့သွားတယ်အိစ္ဆရုကအနာတ္တတရားတွေကိုယ်တိုင်တွေ့သွားတယ်ယုံနာသင်္ခါရမြင်တဲ့နိဗ္ဗာန်ဆိုတာလည်းကိုယ်တိုင်တွေ့သွားတယ်အဲဒီလိုတွေ့တော့အချင်းဒီလေသားတွေငြိမ်းနာမရလည်းငြိမ်းနာလည်းကိုယ်တိုင်တွေ့သွားတရားတွေ့တော့အချင်းတရားတွေ့တာဓမ္မပတ္တနောမံပတ္တိဓမ္မ သစ္စာလေးတန်တရားမှန်ကိုပသနာတွေ့မြင်တဲ့ပုဂ္ဂိုလ်ဒီမှာငါတရားဝပတ္တိဖြစ်နေသစ္စာလေးပါးအရိယာမဉ္ဇဏ်နဲ့မြင်သွားလို့ရှိရင်ဘုရားတွေ့ပြီသစ္စာလေးပါးမသိသေးဘူးဆိုရင်ဘုရားမတွေ့ဘူး။ဒါဆိုဘုရားနာကလိုက်နေတဲ့ပုဂ္ဂိုလ်လည်းတွေ့တာမဟုတ်ဘူးသူက။ဒါဆိုဘုရားယုံကြည်မှုမခိုင်သေးဘူးလို့ဆိုလို့လေ။အဲသစ္စာလေးပါးတရားသိတာရင်တော့ယုံကြည်မှုခိုင်တဲ့တော့အခုသူရမထာကအစတုန်းကဘုရားကြည်ညိုတာမဟုတ်ဘူး။တခြားဘာသာကြားယူရတာပဲ။ဒါဆိုဘုရားတရားခဏသွားဟောတာနဲ့ တွေ့လိုက်တဲ့ပုဂ္ဂိုလ်ကလည်းဖြစ်တော့အင်းတရားနာရင်လည်းသောတာပန်ဖြစ်သွားတရားအမှန်မြင်သွားတရားစစ်တရားမှန်ပဲတို့အခုမှတရားမှန်ပြီးတော့လေဒီတော့မှကိုယ်ွယ်လာတဲ့ဘာသာတရားတွေကမှားနေတာကိုဆိုတာပြီးတော့မှားနိုင်ပြီဆိုအဲဒါမာနကလာပြီးဆရာရုံဝင်မယ်တော့မရဘူးတဲ့ဟိုတည်းနဲ့မှဝေယကြီးတဲ့မှာလည်းပါပါတယ်ပေကြီးရတနာတုပ်ပေကြီးတဲ့မှာ ဟိုရလင်းနေတာကလာတဲ့လေးတွေဟာဘယ်လိုပဲတိုက်တိုက်ခိုင်မာတဲ့ဒကာဒိုင်းကြီးများမြို့မြို့မြို့မြို့ဘဝမှာရှိရဆိုင်တဲ့ဒကာဒိုင်းကြီးအထက်မှာစစ်တောင်တော့ပေါ်လို့ရှိရင်အောင်မြည်ကြီးတဲ့စစ်တောင်တော့မြည်ဝင်စိုက်မတုံမလို့ဘူးတဲ့အဲ့ဒါလိုပဲအမျိုးမျိုးသောအယူဝါဒတွေကြောင့် တုံလို့ချင်းမရှိတော့ဘူးမြတ်စွာဘုရားကြီးတရားတော်တွေ့သွားလို့ရှိရင်သောတာပန်ဖြစ်သွားလို့ရှိရင်အယူလည်းမပြောင်းဘူးအဲအယူသိနေဆွဲလာနေမပြောင်းတော့ဘူးမြတ်စွာဘုရားအနိစ္စဒုက္ခအနတ္တဟောတာကိုလည်းအနိစ္စဒုက္ခအနတ္တသိနေတော့ကုမာနကတချို့သောတရားတွေကအနိစ္စဒုက္ခအတ္တပဲလို့ဟောပြောပေမဲ့လို့မယုံဘူးဒါသာမန်ပုဂ္ဂိုလ်နေရာချင်းဆိုရင်တော့ခုနကလာဟောတဲ့ဘုရားပုံစံညာကြီးဘုရားလာပြီးတော့ရှင်နေဆိုတော့ မဟုတ်ဘူးညင်းဖို့ခဲ့တာပေါ့သူသာမန်ပုဂ္ဂိုလ်ဆိုလို့ရှိရင်ခုနကဆိုပြဟောတော့အခုအဲဒီတရားတွေကတချို့မှားနေလို့လာပြီးပြင်းနေဆိုတော့သူကလက်ခံရမလို့ဖြစ်နေတာသာမန်ပုဂ္ဂိုလ်ဆိုအခုအရိယာဖြစ်ဖြစ်တော့ပထမဟောတဲ့အတိုင်းအမှန်ကသိပြီးသားဖြစ်နေတော့နောက်တစ်ခါလာဟောတာကဘုရားဟုတ်မှာမဟုတ်ပါဘူးဆိုတဲ့စိတ်ရောက်လာအမှန်တိုင်းသူတွေးတယ်။ဒါကြီးမာနနေမှာပဲဆိုပြီးတော့မေ့ပြီးမာနကလည်းဟုတ်ဒါတော့သင်္လောမာနတွေတရားစုစီဆောင်ပြီးလာခဲ့ပါ ငါမြတ်စွာဘုရားပေါ်မှာယုံကြည်မှုကခိုင်မြဲနေပြီတဲ့ပြည့်အောင်လို့လှုပ်ရှားသွားအောင်လို့မတန်နိုင်ဘူးဆိုပြီးတော့ပြောလိုက်တယ်တဲ့ဒါကြောင့်အဲဒီလိုတရားသိမြင်ပြီးတော့တရားယုံကြည်ကိုးကွယ်တဲ့သရဏဂုံကဒိဋ္ဌသရဏဂုံနဲ့တရားမြင်ပြီးတော့ဘုရားကိုတကယ်မြင်တွေ့ထားတာအခုသာမန်ဗုဒ္ဓသရဏဂိသဓမ္မသရဏဂိသသံဃာသရဏဂိသဒါကတော့တရားပြည့်တဲ့နဲ့ ကြီးစွာတွေဆရာသမားတွေအဲပြောတာတွေကြားလို့သာဝဇ္ဇနာနေရရတယ်ဘုရားကုံတော်တွေကြီးညိုပြီးတော့ဘုရားကိုယ်ပဲသိကြရဘုရားကုံတော်တွေသံဃာကုံတော်တွေကြီးညိုပြီးတော့ဘုရားသံဃာတွေကိုယ်ပဲသိကြရဒါကတော့ကိုယ်တိုင်တွေ့ရကြတာမဟုတ်ဘူးတရားအားထုတ်ခြင်းကြလို့အရိယာမဉာဏ်နဲ့နိဗ္ဗာန်တွေ့သွားပြီဆိုရင်တော့အဲ့ဒါကတော့တရားတွေ့တော့အပြင်ဘုရားလည်းတွေ့တရားလည်းတွေ့သံဃာလည်းတွေ့တော့တာပဲဘာဖြစ်လို့တော့ဆိုတရားတွေ့မှတော့ ဒီတရားရှိတဲ့သာကျင့်စဉ်နိုင်တဲ့တရားပဲယုံနာနေသာဒုက္ခအနာတ္တဆိုတာတွေကိုယ်တိုင်နဲ့တွေ့ရတယ်တော့ဒီတရားတရားမှမယ်အဲတော့ယုံနာသင်္ခါရငြင်းတဲ့တရားရောက်တယ်ဆိုတာဒီလိုအားထုတ်ဒီလိုရောက်ဆိုတာကိုယ်တိုင်ကလည်းရောက်တာပေါ့ဒါတရားမှမယ်နိဗ္ဗာန်ဆိုတာဒီလိုတရားပဲဝိပဿနာတရားတွေကလည်းဒီလိုတရားပဲကိုယ်တိုင်တွေ့ရတာဘာမှမယုံကြည်ကြမရှိဘူးပြီးတော့ကြည့်ရတာလည်းငြင်းတာများငြင်းနေတော့ ဒီတရားအားထုတ်ရင်ပြိတ္တာငြိမ်းတယ်ဆိုတာလည်းမှန်တယ်သောတာပတိမေဖို့ရောက်ရင်သိရလို့မဟုတ်ဘူးစိတ်တော်တစ်မျိုးတော့ကြောက်သွားတယ်ဒီတော့ကဘာလို့အကုသိုလ်တွေလုပ်နိုင်လဲသောတာပန်ပြသလို့ချင်းအသက်္ကာရိတိပုဂ္ဂိုလ်သားတို့အစွဲကမရှိတော့ဒီလေတာတွေကကျဉ်းကျဉ်းနဲ့မပြည့်ဘူးအဲဘုရားတရားတန်ခါနဲ့စပြီးရင်ယုံမမဟုတ်မဟုတ်ပါလေလားဆိုယုံမမမရှိတော့ဘူးခိုင်ခိုင်နေနေယုံသွားပြီအဲသူဘာသာသူဘာတဲ့တာချင်းစကြည့်တော့မကောင်းမှုအကျမ်းတွေသူကမလုံနိုင်တော့ဘူး ဒီတော့မှလုံးနိုင်မယ်အခုမလုံးနိုင်တော့လုံးချင်တဲ့စိတ်မရှိတော့ဘူးအဲဒီတော့ငင်းနေနေငင်းတာတွေကတွေ့ရတော့သေးကောင်းကိုမေဝဲရတဲ့ပုဂ္ဂိုလ်ရောက်ပြောက်သွားတဲ့အခါအဲဒီသေးကောင်းကြောင့်ကိုယ်တိုင်သိတယ်လို့ပဲမြတ်စွာဘုရားတရားတော်တရားပြတရားမှန်မယ်ဆိုတာဒီလိုလဲသိပြီးတော့တရားမြင်သွားပြီးတော့ဒီတရားကျင့်သုံးရင်ဖြင့်ကိလေသာကျင်းခြင်းနဲ့ကိလေသာကျင်းခြင်းနဲ့သောတာပန်တရားကနာဂယန္တာဖြစ်တယ်ဆိုတာလဲကိုယ်ကိုယ်တိုင်ကကိုယ်က သောတာပတိမေယောသောတာပန်ဖြစ်နေတာပဲကိလေသာချင်းနေနေရင်းနေတာပြီးတော့သံဃာကိုယုံကြည်မှုလည်းသူကခိုင်မြဲသွားတယ်တဲ့ဒါကြောင့်နိဗ္ဗာန်ကိုမြင်ပြီးတော့တရားတရားတန်ခါယရဏသုံးပါးကြီးညိုတဲ့တရဏဂုံကတော့ဒိဋ္ဌတရဏဂုံနဲ့ဒီဒိဋ္ဌတရဏဂုံကဘယ်တော့မှမပြည့်ဘူးယခုဘဝလည်းဘယ်နဲ့မှဘယ်နည်းနဲ့မှမပြည့်နိုင်နောက်ဘဝတွေလည်းဘယ်မျိုးနဲ့ရောက်ရောက်အဲသူတရားတရားတန်ခါအစ်ကို ကြီးညိုမှုယုံကြည်မှုမပြတ်တော့ဘူး။နောက်တစ်စင်းနဲ့တစ်စင်းနဲ့တိုးတက်ပြီးတော့သရာကြီးနဲ့ကိုအနာကြီးနဲ့ကိုရတနဲ့ကိုတွေရောက်ဆင်းရဲတာတင်ရင်းကိုပဲရှိတယ်။အဲဒီလိုအကျိုးတွေကိုရသွားပါတယ်။ညောဒိဋ္ဌသုတ္တရမေကုံဒိဋ္ဌသရမေကုံနှစ်ပါးလဲသုံးပါးပြီးတရားတွေလည်းတော်တော်သုံးပါးပြီးနိုင်တဲ့တနိုင်ကျော်သွားပြီ။ပြီးတော့ သစ္စာလေးပါးတရားကိုမသိသေးပဲတရားတရားသံဃာကိုယုံကြည်ကိုယ်ွယ်တာကသုဒ္ဓတရဏဂုံနိဗ္ဗာန်ကိုမြင်၍သစ္စာလေးပါးတရားကိုသိပြီးလင်တရားတရားသံဃာကိုခံငင်နေမြဲယုံကြည်တာကဒိဋ္ဌတရဏဂုံအဲသုဒ္ဓတရဏဒိဋ္ဌတရဏအဲဒီတရဏဘာနှစ်ခုလုံးနဲ့တောင်းပါလေသုဒ္ဓတရဏဂုံလောက်နဲ့တရဏဂုံတည်ရင်လည်းအပေလေးပါးကလွတ်နိုင်ပါရဲ့ အဲရှင်မမောဂလန်ကကြာမင်းကိုဟောတယ်ဒုကျုပ်ပြောမယ်ကြာမင်းနဲ့ဘုရားတရားတန်ခါရဏသုံးပါးကိုယ်ဝယ်ကြည့်တတ်တဲ့သတ္တနာမှာသိကောင်းတယ်ဒီတရဏဂုံရောက်နတ်ပြည်တွေပါရောက်တယ်လူဘွားကသေဘယ်လေးပါးမှလုံးရောက်ပြီးနတ်ပြည်တွေရောက်တယ်အဲလိုရှင်မမောဂလန်ဟောတယ်ကြာမင်းကသူကလက်တွေ့ပဲရှင်ဘုရားမှန်းတယ်ဘုရားတရားတန်ခါရဏသုံးပါးကိုယ်ဝယ်ကြည့်တတ်တဲ့အတွက် ပယ်လေးပါးကလွတ်မြောက်ပြီးနတ်ပြည်ရောက်တယ်ဆိုတာမှန်တယ်တတိတော်နတ်ပြည်ဒါဝိညာဘုရားပွင့်နေရစပြီးတော့နေ့စဉ်ကြောက်နေတာလေတဲ့ဒီမှာအခုကာလမှာလူတွေသေးနေတော့ဟိုတုန်းကလည်းလူတွေဆွသေးနေကြတာပဲဘုရားတရားတန်ခါရဏသုံးပါးကိုယ်ပဲသိကပြီးတော့နေတဲ့ပုဂ္ဂိုလ်တွေကသူ့အရှင်ကြလို့ရှင်သူသိသေးလို့ရှိရင်အဲဒီအနာဂါညာနာမဖြစ်သေးတဲ့ပုဂ္ဂိုလ်တွေကသောတာပန်သရဂံတွေက တချို့ကသူတို့မာရေရောက်ချို့တာရိနာချို့ရာမာတချို့ဒုတိတာချို့နေမနာရတိချို့စရဏိတဝိသဝတိရောက်ကြတာကိုအဲဒီတော့ကြာမင်းကသူ့နယ်ပယ်ချင်းဒါရိနာမှာရောက်လာတဲ့နတ်တွေနတ်သားတွေနတ်သမီးတွေလူခဏခဏအောင်မှာတင်းတင်းသူကတင်းနေရတာမှန်တယ်အခုလူကြီးလောကအုပ်စုတဲ့ပုဂ္ဂိုလ်တွေလည်းပဲသူ့နယ်ပယ်ချင်းကဇင်းတွေကောက်ရတဲ့နေရာတွေမှာတကောက်ဇင်းတွေပါလို့ကောက်ကြလို့ပဲဟိုမှာလည်းမှတ်မှတ်သားထားရတာမှာအသေးသေးတွေတိုးပွားလာပြီးတော့သာသနာ့တွင်က အဲဒီလိုအရိယာဖြစ်ပြီးတော့နတ်ပြည်ရောက်လာတဲ့ပုဂ္ဂိုလ်တွေကသူကဥမာအကြီးစားတွေထက်တန်းစားတွေအဲအကြီးစားတွေတကိုးကြီးတဲ့ပုဂ္ဂိုလ်တွေဖြစ်တာဒါတွေအမှန်တင်ကြကြတယ်အဲဒါတွေတိုးပွားနေတယ်တရားများသူကိုယ်တိုင်တွေ့ရတာမှန်တယ်ဗျာဘုရားတရားတန်ခါယရဏသုံးပါးကိုယ်ဝယ်သိတာကောင်းတယ်အဲဒီကိုယ်ဝယ်ဘုရားတရားတန်ခါရှင်းမှန်နေကိုယ်ဝယ်သိတာရှင်းကြောက်ဘယ်လေးပါးမှလုံးမြောက်ဝင်နတ်ပြည်ရောက်ရဲဆိုတာမှန်တယ်ဗျာတဲ့တပည့်တော်ကိုယ်တိုင်နဲ့ကိုယ်တိုင်တွေ့တယ်တဲ့ဟိုမှာနတ်ပြည်တွေနေနေတယ်ဗျာ ရောက်နေကြတာပဲတဲ့အများကြီးနေမှာပေါ့ဒီနေ့တနေ့ကိုမှအဲဘုရားဘုရားမြတ်စွာဘုရားဘုရားဟောရာဌာနကျမ်းနာရာဌာနတွေကသရဏုတည်တဲ့ပုဂ္ဂိုလ်တွေမျိုးကောင်းကြော်ကောင်းအများကြီးရှိတာပဲအဲဒီကဒီနေ့တနေ့ကိုသရဏုတည်တဲ့ပုဂ္ဂိုလ်တွေပြည်တာတဲ့မနေ့ဝိရှင်မှာအဲဒီနာပြည်ရောက်တဲ့ပုဂ္ဂိုလ်တွေအများကြီးနေမှာအဲသူပြည်ရောက်တာတွေကိုမနေ့ဝိရှင်မှာအဲဒါတွေကြောင့်သူကထောက်ခံပြီးတော့ပြောတယ်ဒါကြောင့်မို့သုတ္တတရဏဂုံဖြင့်ဘုရားတရားဗံဃာကိုကြီးညိုပြီးတော့ ကိုယ်ရဲ့စိတ်ကယုံလည်းပဲဘုဒ္ဓနာပါပြီအဲဒီတရားမကုန်အများအားထောက်ကြည့်ကျင့်သုံးပြီးတော့သွားဖို့ပါပဲအဲ့ဒါနဲ့အာရမနေပဲနဲ့ဒိဋ္ဌတရားမကုန်အဲတရားမြင်ပြီးတော့ဘုရားတဲ့တန်ခါကိုကိုယ်ရဲ့စိတ်ကမခိုင်နေသွားသောတာပန်ဖြစ်သွားအောင်မို့လေတို့ရုပ်ပေါ်ပေါ်လုံးနဲ့ပြောရင်သောတာပန်ဖြစ်သွားအောင်အဲတရားလည်းအားထုတ်ကြဖို့လိုပါတယ်ဒါကြောင့်မို့အခုဒီလိုသာသနာ့ဓမ္မလာပြီးတော့တရားအားထုတ်နေကြတယ်။ဒါတရားထုတ်နေကြတော့အစဉ်တိုင်းကျုံနာအပြည့်အပြည့်နေသဒုက္ခနာတာတွေပြီးပြီးတော့ ယုံနာသင်္ခါရချင်းနဲ့နိဗ္ဗာန်တွေ့သွားလို့ရှိရင်အဲဒီတွေ့သွားတဲ့ပုဂ္ဂိုလ်တွေလည်းဒီလိုရှိနေတာပါပဲတွေ့သွားလို့ရှိရင်ချင်းဒိဋ္ဌသရဏဂုံဖြစ်ပြီးတော့တရားတရားသံဃာယုံကြည်မှုကိုယ်ဝယ်မှုဘယ်တော့မှမပြတ်တော့ဘူးတဲ့ဘယ်လေးပါးလည်းလုံးဝလုံးမြောက်သွားတယ်အဲမိမိလိုရှိရာနတ်ပြည်နတ်ပြည်သောက်ကစီစဉ်အားဖြင့်မဲ့အရိယာရှင်တိုင်းနရာမီနဲ့နာမီနဲ့ရပြီးသုဒ္ဓဝါဒပြမဘုံတွေလည်းသွားနိုင်တယ်ဉာဏ်နာဖြစ်ပြီးတော့ဆင်းရဲကတဲ့ငြိမ်းတဲ့နိဗ္ဗာန်လည်းဝင်စားနိုင်တယ် အဲဒီလိုကျိုးတွေရနိုင်ပါတယ်တဲ့ဒါကြောင့်ယခုသုတသရဏဂုံဖြင့်ဘုရားသာသနာဝင်ဖြစ်ပြီးကုသိုလ်တရားပွားများနေတဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေလည်းမိမိတို့ရှိတဲ့ကုသိုလ်တွေမိမိတို့သာနာဖြစ်ပွားနေတဲ့ကုသိုလ်တွေအားရဝမ်းသာစရာပါပဲဒိဋ္ဌသရဏဂုံဖြစ်အောင်ယခုတရားထုံးနေတဲ့ပုဂ္ဂိုလ်တွေမကြခင်ကျိုးစားအားထုတ်ဒိဋ္ဌသရဏဂုံဖြစ်သွားမယ်သောတာပတိမေဖို့ရဲ့နိဗ္ဗာန်မြင်ပြီးတော့သရဏဂုံခံရတဲ့အဖြစ်ကိုရောက်သွားတယ် အဲဒီလိုရောက်ပြီလို့သိချရတဲ့ပုဂ္ဂိုလ်တွေကဒါပြီးတော့ဝန်သာကြကောင်းတာပဲရှိတိုးတက်တယ်တိုးတက်အောင်အထုတ်ဖို့တာလိုပါတော့တယ်ပြီးတော့တရားလဲသုံးပါးဒီနေ့တရားသိညာအောင်ဆိုတော့နေ့စဉ်ကတော့တကူလာကြီးဆိုတော့အရင်ကဟောနေကြသေးတယ်ကိုလာကြီးကဟောခဲ့တဲ့သမတသုတ်တရားကိုဆက်ဟောရမယ်ဒီနေ့တရားသိညာနိုင်ဆိုကြညဝေရယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအားထုတ်ရသော ဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်စသဖြင့်သောဒီကောင်းမှုပေါင်း၏အဖို့ပါကားကိုအမိဖတို့အားညပေးဝေပါကုန်၏ဆွေမျိုးတို့အား ပေးပါကုန်၏ဒီရ၌ရောက်ရှိနေတော့လူပရိသတ်နတ်ပရိသတ်ပေါင်းဟာညပေးပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့ဟာညပေးပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့သည်ညရကြ၏ ကိုယ်စိတ်နှပြချမ်းသာကြပါစေ